ဒါအကြောင်းကြီးပြောတော့ပါတယ်သူစိတ်တခုကိုက်၍ရှိဇာဟုခေါ်သည်တဲ့အဲဒီဇာလည်းပဲအာရမဏုပနိစ္စလက္ခဏုပနိစ္စတတိုင်းပြည့်ညအစရှိတဲ့အာယုန်တွေကိုသူ့ဆိုင်ဆိုင်ကတ်ရှိတတ်တဲ့လောကီသံတမာဘကိုအာရမဏုပနိစ္စလို့ပြောရပါလား တော့သမာဓိခေါ်တဲ့သမထလုပ်ငန်းဆိုင်ရာဇံဖြစ်နေတာမဟုတ်လို့အရာအားလျော်စွာသူ့ကိုသမထဇံလို့လည်းပဲဒီပြောပါတယ်လက္ခဏုပနိစ္စဆိုတာကယုံနာသဘာဝတရားတို့ရဲ့မမျက်စင်းရဲ့သဘောပဲကိုပြုတိနိရောဓသစ္စာရဲ့တထလက္ခဏာ စူးစူးဆိုင်ဆိုင်ကတ်ရှုတတ်တဲ့ဝိပဿနာမဲ့ဖို့လက္ခဏုပနိဗ္ဗာန်လို့ပြောပါတယ်တရားလေဆိုအခုဝိပဿနာအထုတဲ့ပုဂ္ဂိုလ်တွေဆိုတော့စိတ်ကယုံနာနေမပြတ်မလားသွမ်းမြဲစွာစူးဆိုင်ဆိုင်ရှိမှတော့သိရတဲ့ယုံနာနေပေါ်မှာမမြဲဆင်းရဲသဘောပဲလို့ ူးဆိုင်ဆိုင်ကြိုက်ရှိတတ်တဲ့အတွက်အရာကိုလိုက်ပြီးတော့ဝိပဿနာဉာဏ်လို့ဒီလိုခွဲပြီးတော့ပြောခဲ့ပါတယ်ခင်ဗျာ။ဒါမင်းကသူဆိုင်သမှုကြိုက်လို့ရှိရင်ဉာဏ်ကိုခေါ်သည်။ဒါကလည်းထပ်ဆိုလိုက်ကြသမှာသူဆိုင်သမှုကြိုက်၍ရှုဉာဏ်ဟုခေါ်သည်။သူဆိုင်သမှုကြိုက်၍ရှုဉာဏ်ဟုခေါ်သည်။ လက်ခံလူနမူကွဲပြသည်အာရမဏုလက်ခံလူနမူကွဲပြသည်နော်သမထဇာဝိပဿနာနတံသူအမိ သမထဇံဝိပဇံနှစ်တန်သူ့အမည်သူရဲ့ထူးခြားချက်ကလေးတွေကအဲသူတို့ရဲ့ထူးခြားချက်ကလေးတွေကဘာလို့ဆိုတော့သမထဇံကဘာလို့ဝိပဿနာဇာကဘာလို့မထူးခြားချက်ကလေး သမထသံကတော့စိတ်ကြည်ငြိမ်မြရှိနေတာကသမထသံခေါ်ပြီးတော့ဥပဒနာသံကတော့စိတ်ဆဲယုံနာသဘာဝတရားတွေရဲ့ဖြစ်ပေါ်ပြီးတော့ကွယ်ပြောက်သွားပုံပေါ်လိုက်ပြောက်လိုက်နဲ့ဆင်းရဲပုံအာကုသရာမဟုတ်ပုံဒီသဘောတိုက်ဖြစ်ပုံလေးတွေပေါ့နိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာလက္ခဏာ၃ချက်စုစုဆိုင်ဆိုင်ရှိရအောင်ဥပဒနာသံပေါ့ဒါနာတော့ ဒီလိုမျိုးရှုနေတာကသမထဇာတဏိသမထနည်းပေါ့လေဉာဏ်ဖြစ်အောင်လုံလတရားတွေမျက်စိရဲ့သဘောပဲရှိမြောင်နေရှိတာဥပဒနာဇာတဲ့ဥပဒနာနည်းပေါ့လေဒါဆိုရမယ်ဒီငြိမ်ယုံမြတ်ဒီငြိမ်ယုံမြတ်ရှိနေတာသမထဇံခေါ်သည်ဒီငြိမ်ယုံမြတ်ရှိနေတာသမထဇံခေါ်သည် ဆိုတာရုပ်ကိုယ်ကြီးတည်ငြိမ်မြပြောတာမဟုတ်နော်စိတ်တည်ငြိမ်ပြောတာအဲဒီခုထဲမှာစိတ်ကလေးအဲဤကကရာကြားပြီးတော့လေလုံးနဲ့ခန်းထဲမှာဒီမိကံလေးထွန်းထားတယ်လို့ပြောလို့ငြိမ်ပြီးတော့နေတာဟောဒီစိတ်ကလေးငြိမ်အောင်ရှုနေတာနော်သမထသံနဲ့သမထမီးရောလက္ခဏာ3ရပ်ရှုတိမဝိပဿနာခေါ်သည်တဲ့လက္ခဏာ3ရပ်ဆိုတာလက္ခဏာ3ပါးပေါ့မိစ္ဆာလက္ခဏာတစ်ပါး ဖြစ်ပေါ်ပြီးတော့ကွယ်ပြောက်သွားတဲ့အချင်းရာတစ်ပါးပေါ့လေဒုက္ခလက္ခဏာဖြစ်ဖြစ်ပြခြင်းနှိမ့်သက်တဲ့အချင်းရာပေါ့နှိမ့်သက်တဲ့ခံချက်အဲ့ဒါဒုက္ခလက္ခဏာအလိုတိုင်းမဖြစ်သူသဘောတိုင်းဖြစ်နေတဲ့အချင်းရာဒါအနတ္တလက္ခဏာပေါ့မိစ္ဆာလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာလက္ခဏာ၃ရပ်ခေါ်ပါတယ်လက္ခဏာ၃ရပ်ရှိပြီမှာတဲ့ စိတ်တန်းယုံနာလေးကိုဖြည့်ဆဲလိုက်ပြီးတော့စူးစူးဆိုင်ဆိုင်ရှိနေတဲ့အခါစိတ်ရှင်ကျဲလာတဲ့ယုံနာနေကွဲပြားပြီးတော့သိလာတဲ့ယုံနာကြောင်းကျိုးလေးတွေသိလာတဲ့ရမတစ်ဆင်းဆက်ပြီးတော့ဒီမှတ်တဲ့အချိန်လုံးတက်ပြီးတော့ဒီအပြည့်လာတဲ့ေါ်ပေါ်လာပြီးတော့ကြောက်ကြောက်သွားတဲ့မြဲတာလေးတွေမြင်တယ်ပေါ်လိုက်ကြောက်နေတဲ့ဆင်းရဲတာတွေတနည်းအားဖြင့်ကိုယ်ထဲမှာအတွေ့အကြုံကြောင့်ခံစုံနေတတ်တာလေ အလိုတိုင်းမဖြစ်သူသဘောတိုင်းဖြစ်နေတာလေဒါလေးတွေသိတာတဲ့အဲ့ဒါလက္ခဏာ၃ချက်လက္ခဏာ၃ချက်ရှုတိမှရှုတိမှဝိပဿနာခေါ်သည်တဲ့ဝိပဿနာကံခေါ်တယ်တဲ့ဆိုရမယ်လက္ခဏာ၃ရပ်ရှုတိမှဝိပဿနာခေါ်သည်လက္ခဏာ၃ရပ်ရှုတိမှဝိပဿနာခေါ်သည် ဆိုင်ဆိုင်ရှိတဲ့ဥပဒနာဇံမနေ့ကဖြေထားပြီးတော့ပြောတော့ပါတယ်ဒီနေ့လည်းပဲပို့ပြီးတော့နားလည်အောင်ပြောရအောင်ပါလို့ခိုင်းနေတဲ့အခါမှာပင်တိုင်းအာယုံဖြစ်တဲ့ဘောင်းမှုပိန်မှုပေါ့တက်ကြည့်သွင်းလိုက်တဲ့အခါကျတော့ဘာရိတ်ကလေးကျူသွင်းလိုက်တာနဲ့ဒီကကြီးကလေးစပေါင်းလာပြီကျူသွင်းနေတဲ့အခါနဲ့ဒီကတရိပ်ရိပ်နဲ့ပေါင်းနေတာနဲ့ သူကအရှုဆုံးလိုက်တာနဲ့ပဲဒီကဖောက်မှုဆုံးသွားတာပေါ့လေဖောက်မှုခေါ်တဲ့တောင်းတင်းဆုံးရှားတဲ့သဘောပေါ့လေဒါဝါယောဖောတဘရုပ်ပဲသူရှားနေတာပဲသူကမကြည့်ဘူးလို့ညင်းလို့မရဘူးကျဲလေလေထုတ်လိုက်တဲ့အခါမှာလေထုတ်တာကစပြီးတော့ခုနအမြင့်ဆုံးဖောင်းတယ်လာတဲ့စပြီးတော့ပိန်သွားတယ်လေထုတ်လိုက်တာနဲ့စပိန်လေထုတ်နေတော့ပိန်လိုက်နေတယ် ဒီထုတ်လဲဆုံးလဲဆုံးရစီရလဲပိန်မှုလဲဆုံးသွားတာပဲအဲ့တော့ပိန်မှုခေါ်တဲ့ရော့ပြီးတော့ငြိမ်ပြီးတော့ကျသွားတဲ့လေးလေးသဘောပါပဲသူကထောက်ကန်တောင်းတင်းရော့ချင်းတည်းကြီးဆိုတာပဲတောင်းတင်းဟွာရောက်တော့မဟုတ်ဘူးဘောသူကတော့ရော့သွားတာပါပဲဒါပေမဲ့လို့သူ့အောက်ငြိမ်တတ်တဲ့ရော့တဲ့ဟာထောက်လို့ရှိရင်လည်းပဲသူကလည်းပဲတောင်းတင်းနေတဲ့ရောက်တာပါပဲတောင်းတင်းနေတဲ့ထည့်ရတာပဲအဲ့ဒီပိန်မှုခေါ်တဲ့ ရော့ပြီးတော့ညင်ပြီးတော့ရွေချပြီးတော့သွားတဲ့သဘောလေးအစကဆုံးနေအောင်ဒီဒီဖြာကြတော့မှကပ်ပြီးတော့ရှိရတာသူဆိုင်တမှုကပ်ရရှိဇောင်းခေါ်သည်ဆိုတဲ့အတိုင်းပါလေကပ်ပြီးတော့ရှိနေတာဟောက်တက်လာတာနဲ့ဒီကရှုမှတ်တာနဲ့ဉာဏ်ချင်းစာပြီးတော့တဲ့တဲ့သဘောအောင်စိတ်မှန်းပြီးတဲ့သဘောလေးကပါနေတယ်တဝိတက်ကဒီမဒီနာမိတ်နဲ့စပြီးတော့ စိတ်ထုတ်လင့်သွားခွင့်မရှိရအောင်ဆိုပြီးတော့ပါလေအာယုံပေါ်မှာသူကစွဲ့စွဲ့မြင်းမြဲစွဲ့စွဲ့မြင်းမြဲပြည့်ဆိုင်လေးတဲ့သဘောတဲ့လေးတဲ့သဘောချိန်ပေးတဲ့သဘောချိန်ပေးတဲ့အနေနဲ့သူကဖြစ်နေတာအဲလိုချိန်ပြီးတော့ပေးနေတော့စိတ်ကလေးဟာဌိနပိဏနဲ့စပြီးတော့ထိုင်မှန်ပြည့်တဲ့ဌိနပိဏနဲ့စပြီးတော့သုံးနေသွားတာမရှိဘူးရော့ရော့ရဲရဲဖြစ်သွားတာမရှိဘူး စိတ်ကလေးကသူကဝိဖာရဝဝိဖာရဝဆိုတာပြန့်ပြန့်ပြူးပြူးဖြစ်လာတာပြန့်ပြန့်ကာကာလှုပ်လှုပ်ရှားရှားလေးဖြစ်လာတာပြန့်ပြန့်ကာကာလှုပ်လှုပ်ရှားရှားလေးဖြစ်လာတော့ထိုင်မိုင်းတဲ့သဘောတည်းမှာမရှိတော့ဘူးပေါ့ဒါကြောင့်ဝိတက်ကအာယုံပေါ်မှာစိတ်ကိုဒီနမိတ်အနေအားဖြင့်သုံးနေခွင့်မပေးပဲနဲ့အာယုံနဲ့မှစိတ်တက်အောင်လို့ချိန်ပေးတဲ့သဘောလေးကအကျဉ်းပါနေလို့ရှိရင်စိတ်ရဲ့ကြံပြီး ကြံ့ပြူးမှုကြံ့ကားမှုလှုပ်ရှားမှုဒါလေးတွေအစဉ်ရှိနေပြီကြံ့ကားလှုပ်ရှားတဲ့သဘောအစဉ်ရှိနေတော့ခုနစိတ်တွန့်သွားတဲ့သဘောကျုပ်သွားတဲ့သဘောမရှိတော့ဒီနာမိတာကစိတ်ကိုကျုပ်သွားအောင်ဟိုလှုပ်တတ်တယ်တွန့်သွားအောင်လှုပ်တတ်တယ်ဝိတက်ကစိတ်ကြံ့ကားလှုပ်ရှားအောင်ကြံ့ကြံ့ပြူးပြူးလေးဖြစ်သွားအောင်ဒီမှာလှုပ်ရှားတဲ့အဲပြုလုပ်ကြည့်တတ်တယ်အဲ့တော့ ဝိတက်ဟာသုဏမိတ်သားရဲ့ဆောက်မြောက်ဆန့်ကျင်တဲ့တရားရတယ်။ကြောက်ခွေးတို့တရားထုတ်တဲ့အခါမှာသိရဲ့ရော့ရဲမှုပြင်းမှုပေါ့လေသုဏမိတ်သားဝင်ခွင့်မရအောင်ဆိုပြီးတော့အာယုန်နဲ့မှတ်စိတ်နဲ့တက်အောင်ချိန်မှန်းပြီးတဲ့သဘောလေးဒါလေးအရှင်ရှိနေရတယ်။ပေါင်းတာလေးမှလည်းပေါင်းတာလေးနဲ့ဒီအမှတ်တာလေးနဲ့တက်အောင်ဟာပိန်တာလေးမှလည်းလေးချိန်ပိန်တာလေးနဲ့မှတ်တာလေးနဲ့တက်အောင်ဟာစိတ်တွန်းအားကောင်းကောင်းနဲ့ပေါ့လေအများအားဓမ္မ ချိန်မှန်းပေးတဲ့သဘောလေးချိန်တက်ပေးတဲ့သဘောလေးမှာအရှင်ရှိနေရတာတော့အဲ့ဒါလုတ်ပေးနေတာအဲ့ဒါလုတ်ပေးနေတော့ဝိတရဲ့ချိန်မှန်းပေးမှုကြောင့်ရှိမှတ်တဲ့စိတ်ဟာကျုပ်ွက်အာယုံနဲ့ကောနာဖောင်းတဲ့အာယုံနဲ့ပိန်တဲ့အာယုံနဲ့အခြားခြားချိန်မှန်းပြီးတော့မှတ်ရအာယုံအာယုံထဲမှာပေါ်လိမ့်မှာတက်ရောက်သွားတာရောက်ရောက်သွားတာဒါကြောင့်ဝိတက်ကမိမိနဲ့ရှင်ဘက်နံတရားကိုတမ်းပြုတ်တရားကိုအာယုံပေါ်တက်ရောက်အောင် ပို့ပေးတတ်တယ်ဆိုတာဒါကိုပြောတာပဲရောက်ရောက်သွားတယ်ဆိုပို့ပြီးတော့စိတ်ကလေးဟာကျုပ်မသွားတော့ဘူးဒီနာမိတ်တာကစိတ်ကိုကျုပ်အောင်လုပ်တတ်တယ်ဝိတက်ကစိတ်ကိုပြန်ကားလှုပ်ရှားအောင်လုပ်တတ်တယ်သူကဒါဆန့်ကျင်တယ်ဆန့်ကျင်လို့ချင်းတိုက်ပြလိုက်တာပဲဆန့်ကျင်မယ်တိုက်ပြလိုက်တော့အကောင်းတဲ့ဟာကအမကောင်းတဲ့ဟာကိုအနိုင်ယူလိုက်တာပဲအဲ့ဒါဓမ္မသီနာမိတ္တိကျင်းလို့စိတ်တွေလှုပ်လှုပ်ရှားရှားပြည့်ပြည့်ကားကားလေးပေါ့လေ ကာကစွန့်စွန့်နေဖြစ်နေတာတော့မနေ့ပိုင်းရောင်ကြည့်တွေ့တဲ့အခါပန်းလေးဟာကြံ့ကြံ့ကြီးကြီးလေးကြံ့ကြံ့ကာကာလေးနဲ့ကလမ်းဆန်းနေပြီစိတ်ကြီးကလည်းလမ်းဆန်းလာတာပဲဒီစားရတယ်မှာဝိတက်ဝိတက်ကောတိနာမိလာတာဥစုပတိပဲခေါ်လို့ဒီလိုဆိုထားတယ်ဝိတက်ဟာထိုင်မှန်ကြီးတဲ့တိနာမိတာရဲ့ဆောက်မြောက်ဆန့်ကျင်ပဲတရားတဲ့ဆန့်ကျင်မနဲ့တိုက်ပြလိုက်တဲ့အခါကျတော့အားနေတဲ့တိနာမိတာခါလည်းလွင့်ဆင်ထွက်သွားတာပဲ လက်လက်စင်ထွက်သွားအောင်လှုပ်တတ်တဲ့အတွက်ဝိတက်ခေါ်တဲ့ကနာတန်ဟာပေါ့ဒီကဆန့်ကျင်ဘက်တရားတွေကိုဒီကကျွတ်မြိုက်တတ်တယ်တဲ့ကျွတ်မြိုက်တတ်တဲ့အတွက်ကြောင့်လည်းဇံလို့ခေါ်တယ်။မြဲတမ်းဒီမှာလှုပ်လို့ရှားရှားရှိနေတော့သီနာပိဒဝိမိတော့မကတ်တော့ဘူးပေါ့။သီနာပိဒနိဝရဏပေခွာသမှုသူကဇာပနာပြုလိုက်တာဇာပနာဆိုတာ နည်းနဲ့ရှုလိုက်တော့ဘုရားဝတ္ထုကိုနည်းနဲ့ရှုလိုက်တဲ့အခါကျတော့ခန္ဓာလောင်ကျွမ်းသွားတယ်လို့ပေါ့ဝိတ္တဇာဏကလည်းပဲခုနသုဏမိတ္တနိဝရဏကိုဒီမှာသိခွင့်မပေးဘူးလေဒီမှာစိတ်ဆုံးနေခွင့်မပေးဘူးဒီနာမိတ္တနဲ့ဆက်စပ်ပြီးတော့စပ်ပြီးတော့ဒီမှာစိတ်ကိုဆုံးနေခွင့်မပေးဘူးပြေခွာလိုက်တာပဲပြေခွာသူဇာဝနာပြုလိုက်တာဒီမှာဒါတော့ဝိတ္တဇာဟာအာယုံကိုစူးစူးဆိုင်ဆိုင်ပြုတတ်တဲ့အတွက် စာလို့တမျိုးခေါ်ပြီးတော့အဲ့လိုစူးစိုက်ပြီးတော့ရှုလို့ရှုွက်အာယုံပေါ်မှာစိတ်ကလေးကကြံ့ကြံ့ကားကားလှုပ်လှုပ်ရှားရှားရှိနေပြီဆိုလို့ရှိရင်စိတ်တွန့်မှုစိတ်တွန့်အောင်လုပ်ပေးတဲ့ခိနမိတ်္တပါလေဒီဝရဏအဲ့ဒါကိုသူကပေဖာသုံးဇာမနာပြုလိုက်တာပဲအဲ့တော့ဇာနာကလောက်ပြိတ်တတ်တယ်ဆိုတဲ့အဓိပ္ပာယ်လေးရတယ်တမအာယုံလည်းပဲသူစိုက်စိုက်ရှိတတ်တယ် ဒီလိုသူဆိုင်ဆိုင်ရှိခြင်းဖြင့်သူတတ္တိလေးထင်ရှားသွားရင်သူရဲ့ဆန့်ကျင်မဲ့တရားတွေကိုလည်းပဲပဲခွာသမှုဇာပနာပြုလိုက်တယ်ဒီလိုလေးပဲလည်းရတယ်နားလည်ကြလားမသိပါဘူးနားလည်ကြလားအဲဒီနာပိတာကျင်းသွားတယ်ပြီးတော့ပြီးတော့ဝိสารဇာနဲ့ဝိสารဆိုတာကဆင်ရင်သုံးတတ်တယ်ပေါ့ဝိสารကသုံးတတ်တယ်သူကပညာအလားရှိတယ်ဉာဏ်ကိစ္စက ယုတ်မှားတယ်သူကသူလောသူလောနဲ့မဟုတ်ပဲနိုင်ဒီတရားနှစ်ပါးကသူကဆန့်ကျင်တော့ဆိုဝိသရာကယုံမှမှုဝိသိကိစ္စနဲ့စပ်ပြီးတော့မဝေခွဲနိုင်နဲ့စိတ်ကိုမဝေခွဲနိုင်အောင်စိတ်ကိုမပေးဘူးဝိသိကိစ္စဝင်ကုန်မပေးဘူးအာယုံမှာအမြဲတမ်းသူကဖွက်ဆက်ထားတယ်ဝိတက်ကချိန်ပေးသလောက်ကျွတ်ွယ်အာယုံမှာစိတ်ကရောက်သွားလို့ရှိရင်အဲ့ဒီစိတ်ကလေးကို ရှုစရာအာယုံနဲ့ဓမ္မဖွဲ့ပြီးလိုက်တယ်တတ်ပြီးလိုက်ဖွဲ့ဆက်ပြီးလိုက်တော့ဓမ္မကတ်သွားတာအာယုံပေါ့သူကြည့်ပါလားဖောင်းတယ်လို့ရှုမှတ်တဲ့အခါကျတော့ဖောင်းစားအစဖောင်းဆုံးတင်အောင်ဒီရှုွက်ပေါ်မှာစိတ်ကလေးတက်တဲ့မှာမှဒီရောက်သွားအောင်တက်ပြီးချိန်မိချိန်မိတယ်ဦးဒီတက်ကတက်ပြီးချိန်မိလိုက်တော့စိတ်ကလေးကဒီပေါ်ထက်ကလေးရောက်သွားလို့ရှိရင်အဲ့ဒီရှုမှတ်တဲ့စိတ်ကလေးနဲ့ခုနကျုပ်ွယ်အာယုံနဲ့ ခွက်စာပေးလိုက်တဲ့ကိစ္စဖြစ်သွားတယ်ဒါဖြီးပေးလိုက်တာတုပ်ပေးလိုက်တာဒီမှာဒါကြတဲ့ဒီမှာကတ်သွားတာအဲ့ဒါလိုလုပ်ပေးတယ်ဒီမှာဒါကြောင့်ဝိဇာရကိုအဲဝိဇာရဟာစိတ်ကိုအာယုံပေါ်မှာသူကပွတ်တိုက်တကယ်လို့ဖွဲ့ဆက်တဲ့လက္ခဏာရှိတယ်လို့ကျမ်းဂန်ဒီတိုင်းပြထားပါတယ်အဲ့တော့ပွတ်တိုက်တကယ်ပွတ်တိုက်တကယ်လို့ဖြစ်သွားတယ်ဆိုတော့ဥမာပြဖောင်းတဲ့ပုံမှာစိတ်ကလေးကပွတ်တိုက်တကယ်လို့ဖြစ်သွားတယ်ဆိုတော့ ပညာအလားရှိတယ်ဆိုတော့ဝတ်တိုက်မိသွားရင်အာယုန်စီရောက်သွားပြီထိသွားပြီဝတ်တိုက်တဲ့ကလေးကဓမ္မထိသွားပြီထိသွားလို့ရှိရင်လည်းပုတ်တိုက်တဲ့ကလေးဖြစ်သွားပြီထိသွားတော့ဟောတောင်းသဘောတင်းသဘောလှုပ်သဘောလေးနဲ့ထိပုတ်တိုက်ပြီးထိသွားတယ်တောင်းတာလေးပြီးသွားတယ်တင်းတာလေးပြီးသွားတယ်လှုပ်တာလေးပြီးသွားတယ်နုမေဇနဆိုတာပုတ်တိုက်တာဆိုတာအာယုန်နဲ့ဖွက်ဆက်တုံ့နှောင်ထားတဲ့ကလေးဖြစ်သွားတယ်ပုတ်တိုက်ရဆိုတာဟောတောင်းသဘောတင်းသဘောလေးမှာထိသွားတယ်ပြီးသွားတယ်ဆိုတော့ဒါလေးကဘာလဲဆိုတာပေါ့လေ အဲယုံမှားမှုသို့မဟုတ်ဝေခွဲနိုင်မှုဝိသိကိစ္စဓမ္မဒီထိုက်တာမှမရှိတော့ဘူးဒီတော့ဝိသရာဟာယုံမှားမှုခေါ်တဲ့မဝေခွဲနိုင်မှုဝိသိကိစ္စကိုတဲ့သူကပေခွာသမှုဇာပနပြုလိုက်တယ်တဲ့ဘာဖြစ်လို့လဲဆိုတော့ဝိသရာကယုံမှားမှုခေါ်တဲ့ခုနမဝေခွဲနိုင်တဲ့ဝိသိကိစ္စရဲ့ဆက်မြတ်ဆက်ရတဲ့ကိုဆက်မြတ်ဆက်ရပဲဆိုတော့ နှစ်ခုရှင်ပြိုင်တဲ့အခါမှာစัญญမနှစ်ခုရှင်ပြိုင်တဲ့အခါမှာအတ္တတဲ့ဟာနိုင်မြဲတယ်အခုဒီမှာဝိသရာကသူကအတ္တနေတာကိုပေါ်လိုက်ပေါ်လိုက်အာယုန်လေးကိုအာယုန်လေးနဲ့ဖွဲ့ချတကယ်လို့ဖြစ်နေတာပုတ်တဲ့တကယ်လို့ဖြစ်နေတာကျိန်လိုက်ကျိန်နဲ့ပုတ်တဲ့တကယ်လို့ဖြစ်နေတယ်ဆိုတော့ကျတော့ပုတ်တိုက်ပါများတဲ့အခါကျတော့ထိရောက်ရောက်ထိပုတ်တဲ့တကယ်လို့ဖြစ်တော့တိတိနေတာတိတိနေတာဒါဘာလေးပဲဆိုတော့ရှင်းသွားပြီ ယုတ်မှားမှုခုနမွေခွဲနိုင်မှုဝိသိကိစ္စအလိုလိုကင်းသွားပြီဒီကပုတ်တိုက်မှုအားကောင်းလေလေအာယုံနဲ့စိတ်နဲ့ဖွဲ့စပ်မှုအားကောင်းလေလေခုနမွေခွဲနိုင်တဲ့ဝိသိကိစ္စလည်းပဲကင်းကင်းပြီးတော့သွားလေလေတဲ့အဲ့တော့ तू အားကောင်းလာပြီဆိုလို့ရှိရင်သူ့ရဲ့ဆောင်းရောက်ဆိုင်ရင်ပဲဝိသိကိစ္စនិဝရဏကို तू ကဇာပနာပြုလိုက်တယ်တဲ့ပေခွာသမှုဇာပနာပြုလိုက်တယ်တဲ့ကျုပ်မြက်လိုက်တာပါ ဆိုအာယုံကိုသူကပုတ်တိုက်တဲ့ကဲပုတ်တိုက်တဲ့အနည်းမျိုးနဲ့ဖွဲ့ဆက်တဲ့အနည်းမျိုးနဲ့လည်းပဲစူးစူးဆက်ဆက်ရှိတယ်သူအချိန်ရလို့အားပြေလာလို့ရှိရင်ဝိသိကိစ္စကိုလည်းပဲဒီမှာပေဖာသုံးဇာပနာပြုလိုက်တယ်တဲ့စူးစူးဆိုင်ဆိုင်ပြုတာလို့ဆံသူဆက်ညင်မဲ့တရားကိုပေဖာသုံးဇာပနာပြုတာလို့ဆံဟောအဲ့ဒီနည်းရပါတယ်လားဒါကဟိုသာရပြောနေမှာမဟုတ်ပါဘူးယောဂီတွေလည်းပဲဒီတိုင်းပါပဲ အယုန်နဲ့မသိစိတ်အောင်ချိန်မှန်းပေးတော့ကျုပ်ဘက်ပေါ်မှာစိတ်ကလေးကဒီနိုင်တင်နဲ့ရောက်နေလို့ရှိရင်စိတ်ကလေးဟာတွန့်သွားတာမျိုးမရှိကြက်မြက်ကားကလှုပ်လှုပ်ရှားရှားလေးဖြည်းပြီးတော့ဒီနာမိတာကြီးကျင်းနေတာလေအမှန်တန်ရှင်းတယ်အာယုန်နဲ့ပုတ်တဲ့တကယ်လို့ရှိပြီးတော့အာယုန်နဲ့မတ်တဲ့မတ်တဲ့စိတ်နဲ့အများတန်းခိုင်ခိုင်မြဲမြဲပေါ့လေဒီမှာဖွဲ့ဆက်တယ်လို့ရှင်းနေလို့ရှိရင်အာယုန်သဘောလေးတွေကိုလည်းပဲပြည်ပြည်သားတာတွေ့လာတာ ဒီဒီသက်သာတွေ့လာတယ်ဆိုတော့ယုံမှမှုယုံမှမှုခေါ်တဲ့ကုဏမွေခွန်းနဲ့ဝိသိကိစ္စပဲလာတော့တယ်ကွာလာတော့ဘူးအဲ့ဒါလည်းကျင်းသွားတယ်ကွာပြီးတော့မိမိရဲ့စိတ်အစဉ်မှာလိုအပ်တဲ့ဓာတ်တွေပြည့်စုံလို့ရှိရင်မလိုအပ်တဲ့ဓာတ်တွေပယ်ထုတ်ခြင်းလို့ရှိရင်သူ့ရဲ့ဆန့်ကျင်မဲ့လိုအပ်တဲ့ဓာတ်တွေအကောင်းအောင်လုပ်ပြရတာပဲဒါပဲအကောင်းအောင်လုပ်ပြီးလို့သူအကောင်းသွားအချိန်ကျပြီးတော့အကောင်းသွားလို့ရှိရင်မလိုအပ်တဲ့ဆန့်ကျင်မဲ့တွေအလိုလိုဓမ္မပယ်ခွာသမှု ပြုတ်လိုက်တာပဲသူကနင်းနဲ့ရှို့လိုက်တယ်လို့ပေါ့ဒီအကုန်လုံးလောင်မြဲလောင်မြဲလို့ဖြစ်သွားတာပဲဒီမှာအဲ့ဒါသီနာမိတာအဲလေဥတေအားကောင်းလာလို့ရှိရင်အာရုံနဲ့မှစိတ်ချိန်မှန်းမှုပေါ်လာတဲ့အာရုံနဲ့ပြည့်စုံရှိမှတ်တဲ့စိတ်နဲ့ထိတ်တိုက်ပေါ့လေချိန်မှန်းမှုအချိန်ရပြီးတော့အားကောင်းလာလို့ရှိရင်စိတ်ကလေးဟာတန့်မြန်ကားကားလှုပ်လှုပ်ရှားရှားပြီးဖြစ်နေတာအဲ့ဒီကကြတော့စိတ်တွန့်မှုကျုပ်သွားမှုအလိုလိုကင်းသွားတာပဲ ဒီအချိန်မှပြီးပြေးမှုကြောင့်အာယုန်နဲ့စိတ်နဲ့အမျက်မပြတ်ဓမ္မဖွဲ့ဆက်တဲ့သဘောလေးကရှိနေပြီဆိုလို့ရှိရင်ပြုွယ်အာယုန်နဲ့ဒီကရှိတဲ့ရှိပြီးတဲ့စိတ်နဲ့အနုမေသနာဆိုတဲ့အတိုင်းပေါ့လေပုတ်တိုက်တကယ်လို့ရှိနေတစ်ချက်အာယုန်နဲ့မှစိတ်တဲ့သွားလို့ရှိရင်တစ်ချက်သာပုတ်လိုက်လိုက်တာပဲနောက်တစ်ချက်အာယုန်နဲ့မှစိတ်တဲ့သွားလို့ရှိရင်အာယုန်မှစိတ်ကရောက်သွားလို့ရှိရင်တစ်ချက်သာတော့ဒီမှာပုတ်တိုက်တကယ်လို့ဖြစ်သွားတာညတာဖွဲ့ဆက်ပြီးတော့ပုတ်တိုက်တကယ်လို့ဖြစ်နေတော့အာယုန်ကြီးရတယ်မှာပြီးသား တောက်သဘောရှင်းသဘောသုတ်သဘောလေးတွေဒါလေးတွေတည်တည်သားသားတမတွေ့လာတာတွေ့လာတယ်ဆိုတော့ယုံမှမှုခေါ်တဲ့ဒုလောဒုလောဝိပန်းနေတဲ့ဝိသိကိစ္စဝိสารခေါ်တဲ့ဇာနေတရားကဓမ္မပေခွာသမှုဇာပနာပြုလိုက်တာတဲ့သူဆိုင်ဆိုင်ကရှိတဲ့အတွက်ကြောင့်ဆံအဲဆန့်ကျင်မဲ့တရားကိုနိဝရဏတရားကိုအဲကျုံ့မြိုက်တတ်တဲ့အတွက်ကြောင့်ဆံတဲ့ဓမ္မအတိတ်ကလေးနှမျိုးရရသွားတယ်ဒါယောဂီမှရှင်းနေတယ် တဝိတ္တဇာနဲ့ဝိသရဇာနဲ့မှလည်းဇာနဲ့တွေဖြစ်လာတယ်တော့အမြဲမပြအာယုန်နဲ့မသိနဲ့ဓမ္မသိအောင်ချိန်မပေးတာပုတ်တဲ့တကယ်လို့ဖြစ်နေတာကိုစာတဲ့ကဓမ္မသဝိတ္တကသဝိစာရံနဲ့ဥဒ္ဒလည်းပါနေတယ်ဝိစာရလည်းပါနေတယ်ဒါကစာပြောဘူးဓမ္မလူကတော့အများနဲ့အာယုန်နဲ့မသိတဲ့နေတာပုတ်တဲ့တကယ်လို့ဖြစ်နေတာဒါပါပဲစာတိုင်းပြောပြီးတော့ဘယ်အဓိပ္ပာယ်ရလိမ့်မယ်ဓမ္မဒါလေးရှိနေတာ အာယုန်နဲ့မှစိတ်နဲ့တက်အာယုန်နဲ့မှစိတ်နဲ့ဓမ္မဖွဲ့စားပြီးတော့ဓမ္မပုတ္တတိကတိဖြစ်နေအချိန်နဲ့အချိန်နဲ့အချိန်နဲ့အချိန်နဲ့ဖြစ်နေတယ်ဆိုတော့ခုနအဲသီနာပိဒာနိဝရဏလည်းကျင်းပြီဝိသိကိစ္စနိဝရဏလည်းကျင်းပြီနောက်ဆက်လေးတွေကျင်းသွားပြီအဲ့ဒီနောက်ဆက်လေးတွေကျင်းလာတယ်ဆိုရင်ပဲစိတ်မှာကတော်တော်ကြီးကြည်ကျက်လာပြီကြည်ဆိုကြည်လို့ဆိုတော့လည်းပဲအမှားတော့အများကြီးကြည်ရတော့မဟုတ်ဘူးသူထိုက်လျော့ပေါ့လေဒီမှာအဲ့ဒါမှနှစ်သိမ့်နဲ့ပီပီလေးတွေဖြစ်လာတယ် ဒီကိစ္စနဲ့သဘောလေးတွေပေါ့လေဒီတရားဒုက္ခယောဂီပုဂ္ဂိုလ်ဟာဉာဏ်တော်ရှိသေးပါဘူးနည်းနည်းလေးစိတ်ကြည်ငြိမ်တာနဲ့ပဲအဲယတိမွေးကြီးလေးတွေထထလာတာဒီဒီလေးတွေစလာတာရှင်းတယ်ရှင်းတယ်မဇာကနာတရားစီးပြတဲ့ကြဲတွေဖြစ်တဲ့ခုဒိကပီတိလေးတွေပေါ့ခဏိကပီတိလေးတွေဒါလေးတွေဖြစ်လာတယ်ဒီဒီကတော့နောက်မှသိစာကျနာပြောရအောင်ပါဒါတော့ညာလေးတွေဖြစ်လာရုပ်နာလေးတွေကွဲလာတယ်ရုပ်နာလေးအကြောင်းကျိုးလေးတွေသိလာတယ်ဆိုလို့ရှိရင် အပေါ်ကနေဒီခါလေးခြုံချလိုက်တယ်လို့ပေါ့အောက်ကနေဆိုင်လိုက်တက်လာတယ်လို့ပေါ့လေဟိုဒီတိုင်းလုံးကြီးများပေါ့လေတက်လာတကယ်လို့ပေါ့လေကျွမ်းဖုံသွားသလားခင်ရလောက်အောင်ပေါ့လေအဲ့ဒါလေသမထနာညာပိုင်းပေါ့ဥပဒနာညာဖြစ်စားပေါ့အကျုကအာယုန်နဲ့မြဲစင်းရဲ့သဘောပဲဆိုတာစင်သုံးသက်ဆုံးဖြတ်တဲ့ညာပေါ့လေစဖြစ်လာတော့ဒါဝေဒနာတွေကလည်းလွတ်သွားပြီဆိုလို့ရှိရင်ဟွန်းခုနအောက်ကန်တိကပီတိဆိုတာပါလေဒါကြီးဖြစ်လာရဲ့ကွာ မြစ်တရားတဲ့ပီတိလေးတွေပေါ့ဒီမှာဖြစ်လာတယ်အဲ့ဒီပီတိဖြစ်လာတာဒါသူလည်းပဲဇာကမျိုးပဲပီတိဇာနေခေါ်တယ်ဒီမှာပီတိဇာနေကရပါးရနဲ့စပ်ပြီးတော့စိတ်ကိုငင်းဝဲကိုမပြေးဘူးသူကရပါးရဆိုတာကသူကဒေါသစိတ်ထိကြိုက်တာမကျေနပ်မုန်းကြံနဲ့ပဲတွေ့တွေ့ဘောလေစိတ်ထိကြိုက်ကြံနဲ့တွေ့တွေ့တွေ့လို့ရှိရင်ထောက်လက်ဆိုတော့မဖြစ်သွားရပါးရ စိတ်ကကြမ်းသွားတယ်နုနုနဲ့နဲ့မဟုတ်တော့ဘူးစိတ်ကြမ်းတဲ့လောက်မျက်နှာကလည်းမမြင်များပြီးတော့လည်းကြမ်းလာတာရှိတယ်ပါးစပ်ကလည်းပဲနှုတ်ထွက်ကလည်းကြမ်းလာတာရှိတယ်ကိုယ်ကိုယ်ရာကြီးကြမ်းသွားတာရှိတယ်ရှိတယ်စိတ်ရဲ့အချိန်ဝါဟာနှုတ်မှာရောလက်မှာရောသွားပြီးတော့ကြမ်းထော်တာလေသိသင်ရှားတယ်မှာအဲ့တော့ဒေါသကြီးကြီးတဲ့ပုဂ္ဂိုလ်ကြီးဆိုလို့ရှိရင်နှလုံးသက်ကမခံနိုင်တော့အဲနှလုံးတွေးပြောင်းပြီးတော့တွေးပြီးဓမြုပ်ပြောင်းပြီးတော့ပေါ့လေနှလုံးကွဲပြီးတော့သေးတာတွေပေါ့နှလုံးသွေးရပြီးတော့သေးတာတွေလည်းအများကြီးရှိတယ်ကွာ ဆိုတော့ဒေါသကသူကစိတ်ကိုကြမ်းထော်တယ်စိတ်ကိုညှင်းငွေအောင်လည်းသူကလှုပ်တယ်ဒီညှင်းငွေကတမျိုးပဲဥမာသည်ဒီကိုမုန်းတဲ့လူတယောက်ကိုရုပ်ပြတရလို့ရှိရင်ဒီဒီလူကိုဆက်ပြီးတော့ကိုဟိုမကြည့်ကျင်တော့ဒီလူရဲ့အတန်းကိုမကြည့်ကျင်တော့ညှင်းငွေလာတာပဲစိတ်ကကြမ်းသွားစိတ်ဖွံ့ဖြိုးတဲ့သဘောမရှိဘူးဒီမှာစိတ်နှစ်သိအားရတဲ့သဘောမရှိဘူးအဲ့တော့နှစ်သိအားရတဲ့ပီတိတွေဖြစ်လာပြီဆိုလို့ရှိရင်အဲ့ဒီပီတိကရပါရနဲ့စပ်ပြီးတော့စိတ်ကိုသူက ညှိဝေခွင့်မပေးတော့မပေးတော့ဘူးသိနေသိနေရင်းရင်းရင်းရင်းနဲ့ဟောလေဒီမှာအဲ့ဒါလေးဒါလေးလေးနှစ်သိမ့်တဲ့သဘောလေးတွေဒါလေးဖြစ်စီတယ်ဒီမှာဒါလေးတွေထူးကြလာတာဒီမှာဒီဒီမွေးကြီးတွေထလာတာရှင်းလဲရှင်းလဲဆက်စီရတယ်လို့ရှင်းနေပါလေဒီမှာဓာတ်လေးဓာတ်လေးကစီရတယ်လို့ရှင်းနေအမျိုးမျိုးပါလေရှင်းနေအဲ့ဒီကကြားလို့ရှိရင်သိနှစ်သိမ့်တာနှစ်သိမ့်တာပီတိလေးတွေဖြစ်လာတာဒီမှာအဲ့လိုပီတိတွေဖြစ်လာပြီဆိုလို့ရှိရင်ခုနကြာပါရဆိုတာကဒီကစိတ်ကိုကြမ်းပေါ်အောင်လုပ်တာပဲ ကျန်သွားလိုက်တာဆိုတာကျန်သွားတာစိတ်ကျမ်းသလောက်ယူလည်းပဲလိုက်ပြီးတော့ကျန်သွားတာပဲအဲ့ဒါကမှနိတ္တရတဲ့အာယုံမှာနိတ္တရတဲ့ပီတိလေးတွေဖြစ်လာတဲ့အခါကျတော့စိတ်ကလေးတွေကကျင်နာလို့နိတ္တအာရပြီးတော့နေတဲ့အခါကျတော့စိတ်ကျမ်းတာလည်းရှိတော့စိတ်ကိုကျမ်းအောင်လုပ်တတ်တဲ့និဝရဏမရှိတော့ဘူးဇာဗရនិဝရဏမရှိဘူးဇာဗရនិဝရဏဝင်လာပြီဆိုလို့ရှိရင်စိတ်ကကျမ်းထော်သွားတာပဲအခုဓမ္မပီတိလေးကဝင်လာတော့စိတ်ကလေးကလူလို့ကျင်လက်ပြီးတော့တခါတည်းနေတာ အဲ့ဒါပြီးကြပြီလားပြီးတော့ပီတိနဲ့ဇာဗရနိဝရဏပြီးတော့ဆက်ညင်တဲ့ဆက်ညင်တဲ့ဇာဗရခေါ်တဲ့ဒေါသအာကောင်းနေလို့ရှိရင်ပီတိဖြစ်တဲ့သဘောကိုဖြစ်ကုန်ဖြစ်ဘူးကျင်တဲ့သဘောဖြစ်ကုန်ဖြစ်ဘူးပေါ်နိုင်အနှစ်သိမ့်နဲ့ပီတိပေါ်နေပြီဆိုလို့ရှိရင်ခုနကဇာဗရလည်းကျင်းသွားပြီအဲ့တော့သူတို့နှစ်ခုကဆောင်းမြောက်ဆက်ညင်တဲ့ဆိုတော့ဆောင်းမြောက်ဆက်ညင်ပဲဆိုတော့မလုံအပ်တဲ့ဆက်ညင်တဲ့တရားဒီနိဗ္ဗာန်မှာအဲမပေါ်စေခြင်းဘူးဆိုလို့ရှိရင်လုံအပ်တဲ့ ခုနဆက်ညင်တဲ့တရားကိုပေါ့လေဒီအကောင့်လုပ်ပြရတာပဲ။ဟောအခုပေါ်တဲ့အားနဲ့ရှိမှတဲ့ရှိမှတဲ့စိတ်နဲ့တက်အောင်လို့ချိန်မှပေးနေတယ်ချိန်မှပေးသလောက်ချိန်မှနဲ့အာယုံနဲ့အာယုံနဲ့ဒီရှိမှတဲ့စိတ်နဲ့ဖွဲ့ဆက်တဲ့စိတ်ကိုပြေးပြီးတော့အကျိန်တိုင်းအကျိန်တိုင်းလို့ပုတ်တိုက်နေနေပြီဆိုရင်ဒီမှာနှစ်သိမ့်တဲ့သဘောလေးကြီးပေါ်လာပြီလေ။ပေါ်လာပြီအသေးပွဲလေးတွေကစပေါ်လာပြီခဏခဏလည်းပေါ်လာပြီ။ အဲတော်တော်လေးအားကောင်းပြီးတော့လည်းပဲပေါ်လာပြီအထူးသဖြင့်ဝိပဿနာဉာဏ်ဖြစ်ပြီးဝေဒနာလေးတွေပါလေးတွေကျင်းပြီးတော့သွားတဲ့အခါမှာတော်တော်လေးရှင်းလာပြီ။ငါဤဝေဒနာတွေကြောက်မှကြောက်ပါမလားလို့ထင်နေတာအခုတော့ကြည့်လိုက်တဲ့အခါကျတော့တစ်ပိုင်းနဲ့တစ်ပိုင်းကြောက်ကုန်ပါလား။ဒီအားရကြကောင်းပါလား။ရုပ်ရည်လည်းပြောလာပြီတရားကို။တော်တော်ပိုင်းကဆိုလို့ရှိရင်တစ်ခါထိုင်ပြီးနောက်ဒီ ဒီဝေဒနာတွေကြံများလာအောင်မလားဆိုပြီးတော့ဘလို့ကြောက်ကြောက်ပြီးတော့ထိုင်ဖို့ဝေးလို့ထိုင်ရမယ့်နေရာတော့မှပြန်ပြီးတော့မကြည့်ဝင်အောင်ဖြစ်သွားတာဝေဒနာတွေလွန်သွားတဲ့အခါကျတော့တတိရှိလာပြီးရောရောပြီးရရဲလို့ရဲလာဝိရိယဆိုတာပေါ့လေဝိရိယတက်ကောင်းတယ်ရဲလာတယ်ဝိရိယတက်ကလည်းပဲဓမ္မအထောက်ကူကြည့်လိုက်တော့နိတ္တရာတဲ့ပိဋိတွေသူသူချာချာဖြစ်လာတာအဲဒီနိတ္တရာတဲ့ပိဋိဖြစ်လာပြီဆိုလို့ရှိရင် စိတ်ကိုကြမ်းထော်စေတတ်တဲ့ဇာဗရနိဝရဏအဲ့ဒါတွေကိုသူကပယ်ခွာသုံးဇာဗရဏပြုလိုက်တယ်။ဒါပဲဒီဒီအားကောင်းရင်ဇာဗရနိဝရဏကိုသူကပယ်ခွာသုံးဇာဗရဏပြုလိုက်တာ။ဒီဒီအားကောင်းလုပ်ပြရတာပဲ။အဲ့တော့ဒီဒီအားကောင်းရေးတွေကတော့လောလောဆယ်ဆိုလို့ဒီအာရုံနဲ့မှသိစေအောင်ချိန်မှပြီးအာရုံနဲ့စိတ်တဲ့ခါတော့ဖွဲ့စားတဲ့ကြဲလို့ပုတ်တဲ့ကြဲလို့အရှင်ရှိနေအရှင်ရှိနေလို့ရှိရင် ဝိတ္တဇာနေနဲ့ဝိသရဇာနေအားကောင်းလာပြီဆိုလို့ရှိရင်ပိဋိဇာနေလည်းဖြစ်လာတာပါပဲလိုက်လာတာပါပဲမလိုက်ဆွဲမနေပါဘူးတော့နှစ်သိအားရတဲ့ပိဋိသဘောလေးတွေဖြစ်လာလို့ရှိရင်ပိဋိမနတာကာယောပတ္တံဒီပတ္တတာကာယောဒုက္ခံဝေဒိတိဆိုတဲ့အတိုင်းပေါ့လေကိုယ်စိတ်အေးချမ်းမှုကိုယ်ရောစိတ်ရောအေးချမ်းမှုကိုယ်စိတ်အေးချမ်းမှုဖြစ်ပြီဆိုလို့ရှိရင်ဆန်းတာတယ်မြင်မြင်ချက်ချက်လေးဖြစ်လာတယ်မှတ်ရတာလည်းမြင်မြင်ချက်ချက်လေးပဲ စိတ်ကလေးတွေကလည်းပဲတိုးတက်ဖွံ့ဖြိုးပြီးတော့လာတာထူးထူးခြားခြားကြီးဖြစ်လာတာကမှဒီစိတ်လေးကကောင်းနေတာပေါ့လေအဲ့ဒါဒုက္ခဆိုတယ်ဒုက္ခအဲ့ဒါဓမ္မမိမိချက်ချက်ကောင်းတဲ့အရာကစားရတယ်လို့ပေါ့တနည်းအားဖြင့်လည်းပဲဒီလူကြီးကလည်းမှဝင်နေတဲ့အခါမှာစိတ်ပြီးတော့ပေါ့လေအရာကတမျိုးပဲပေါ့မိမိချက်ချက်ခံစားပြီးတော့စိတ်ကလေးတွေဖွံ့ဖြိုးလာပြီဆိုရင်ဒီခါကျတော့ငြိမ့်နေငြိမ့်နေကိုရောက်ဒီရောက်ရောက်ခတ်တာမရှိဘူး မငြိမ်တာကဘာမငြိမ်လဲဆိုတော့ဥဒိစ္စနဲ့ကုတ်ကုတ်စကမငြိမ်ဘူးသူကဥဒိစ္စဆိုတာကသူ့ကိုအာယုံမှစိတ်ကလေးကွာသွားတာဟသွားတာရိပ်သွားတာမကတ်ပေါင်းတာလေးမှလည်းဒီဖောင်းတာဘုံမကတ်ဘူးပိန်တာလေးမှလည်းပိန်တာဘုံမကတ်ဘူးပထမကတ်ပြီးတော့နောက်တော့တပြေးပြေးရော့ရဲပြီးတော့ကွာပြီးတော့ဟပြီးတော့ရိပ်ပြီးတော့ဒီမှာသွားတာအဲ့ဒါဥဒိစ္စခေါ်တာကွာယုံဟယုံနေမဟုတ်ဘူးတခြားတစ်ပါးလွင့်စင်ပြီးတော့ အဲတောရကတောင်အနှံ့ပေါ့လေဒီမှာကြောင်ကြောင်ကကြောင်ကြကအနှံ့တခါတည်းဒီမှာမြင့်စီပြီးတော့သွားတာကြီးလည်းရှိတယ်။အာယုကစိတ်ကကွာဟယုံနဲ့မဟုတ်ရွေ့ယုံနဲ့မဟုတ်ဘူး။အဲဒီကကြလို့ရှိရင်မတော်တာတွေလုပ်ခဲ့ပြောခဲ့မိတာတွေပြန်ပြီးစဉ်းစားပြီးတော့လည်းပဲစိတ်ပူပါမှုတွေရှိတယ်။ကိုယ်ဥစ္စာလည်းဖြစ်တယ်။ကောင်းတဲ့ဟာတွေတော်တဲ့ဟာတွေအချိန်မီမလုပ်ခဲ့မိလို့ပူပါမိတာလည်းရှိတယ်။ကိုယ်ဥစ္စာဆိုတယ်။ဥဒိစ္စကအာယုကကျုပ်ခဲ့အာယုကစိတ်ကကွာဟပြီးတော့သူကမငြိမ်သက်တာ။ ပုဂ္ဂုတကမလုကောင်းတာတွေမာရင်ခဲ့မိတာတွေကိုပြန်စဉ်းစားမိလို့လုကောင်းတဲ့ဟာတွေမလုခဲ့မိလို့သူကပူပါနဲ့အမင်းနဲ့မငြိမ်သက်တာဟောဓမ္မတစိမ့်စိမ့်နဲ့ကောင်းနေပြီဆိုလို့ရှိရဲ့ဥဒိစ္စကုက္ကုစ္စပေါ့လေပြန်လွင်ပူပါနဲ့အနေအားဖြင့်မငြိမ်သက်မှုမရှိတော့ဘူးမငြိမ်သက်မှုကိုကျင့်သွားတယ်ဘာဖြစ်လို့လဲဆိုတော့ခုနက ဒုက္ခဇာနေမှာအားကောင်းလာတာအားကောင်းလာတဲ့အခါကျတော့သူ့ရဲ့ဆန့်ကျင်ဘက်အဲပြန်လို့ပူပန်တဲ့အနေဟောလို့ဒီမှာအဲ့ဒါကိုသူကကျေခွာဆုံးဇာဝနာပြုလိုက်တာတဲ့သူကြီးစိတ်စိတ်ကြိုက်ရှိတာလို့လည်းပဲဆန်းအဲသူဖြစ်လာပြီဆိုလို့ရှိရင်မြင်မြင်ချက်ချက်နေတာဆိုစိတ်လည်းပဲမြင်ချက်တယ်စိတ်ကြီးလည်းတိုးတက်တယ်ဖြစ်လာတာတိုးတက်တယ်ဖြစ်လာတော့ဆန်းလာနေတဲ့ပုဂ္ဂိုလ်ဟာညီနာဖို့ညီနာဖို့ကြောက်ခတ်တာမရှိဘူး ဒီလိုစိတ်ပါအေးကြနေပြီဆိုလို့ရှိရင်ရောက်ရရောက်ရခတ်မှုမရှိဘူးရောက်ရခတ်မှုကျင်းပြီးတော့ငြိမ်ပြီးတော့နေတာသိကြတာဒီမှာဒီနာမိတာတွေကျင်းအဲဥဒိစ္စကုသစာကြီးကျင်းပြီးတော့သွားတာအဲ့တော့ဒုက္ခဆန်းနေဖြစ်လာလို့ရှိရင်ခုနမငြိမ်သက်တဲ့ဥဒိစ္စပူပန်တဲ့ဝိသိကိစ္စတဲ့အဲ့ဒီနိဝရဏတရားစုနှစ်ပါးကိုသူကသေခွာသမှုဇာဝနာပြုလိုက်တယ်တဲ့ ဇာနာကကျွတ်မြတ်ကြလို့လည်းပဲဇန်လို့ခေါ်တယ်လို့ဒီလိုဆိုတယ်ဒီမှာဒါတော့ချမ်းသာနေပြီဆိုလို့ရှိရင်ဒုက္ခိနောစိတ်တာတမာရိယတိဆိုတာပေါ့ဒီညီညီကျက်ကျက်အာယုံပေါ်မှာစိတ်ကပုံပြိုးတဲ့အနေနဲ့ပေါ့လေတိုးတက်လာပြီဆိုလို့ရှိရင်လေနေနဲ့အခန်းလေးထဲမှာကမိတိုင်ထွန်းထားကြလို့ပေါ့လေငြိမ်ပြီးတော့ဒီအကောင်းသားလေးမှလည်းကောင်းသားပဲစိုက်ကြသွားပင်သားလေးမှလည်းပင်သားပဲစိုက်ကြသွားဒီပြင်အခြားခြားပေါ်ရလေးတွေပေါ်ကျဲလိုက်ပြီးတော့မှတ်တိုင်းမှတိုင်းမဒီမှာဆက်ဆက်ဆက်ဆက်ကြသွားတာ သဘောမှန်လေးလည်းသိတယ်ပေါ်ပြီးတော့ကြောက်သွားပုံလေးလည်းသိတယ်ပေါ်လိုက်ကြောက်လို့လည်းဆင်းရဲပုံလေးဒီသဘောတိုက်လို့ဖြစ်ပုံလေးတွေသိတယ်ခါတယ်အမှတ်တူတစ်ခါတည်းဆက်ပြီးတော့သွားတာအာယုနာကြောင်းလဲမှုရှိမယ်အေးတမာရိကတော့တစ်စက်ထဲတစ်စက်ထဲသွားတဲ့အာယုနဲ့မှာပဲရှိရရှိရအာယုနဲ့မှာတစ်စက်ထဲတစ်စက်ထဲသွားတဲ့တမာရိကတော့ကြောင်းလဲမှုရှိပုံစံတစ်မျိုးတည်းလို့ဆင်းရဲတော့အောင်မယ်ဒီလောက်အထိပဲဒီမှာဒီကကြရာခေါ်တဲ့တမာရိအားလည်းကောင်းသွားတယ်တမာရိဇာနေလည်းဖြစ်သွားတယ် ရှိရဆိုင်ဆိုင်ကြနေတယ်ရှိရဆိုင်ဆိုင်ကြနေတယ်ဆိုတော့ခုနဝိတက်ကလည်းပဲချိန်မှန်းပြီးဝိသရာကလည်းအာယုံနဲ့စိတ်နဲ့ဓမ္မဖွဲ့စပ်ပြီးစုပ်ပြီးပြီးတော့အာယုံပေါ်မှာလည်းပဲဒီတိကလည်းပဲနှစ်သိမ့်အာရကိုရစိတ်ပါအေးချမ်းပြီးတော့ငင်းငင်းချက်ချက်လေးပါလို့ဒီမှာစိတ်တွေတိုးွားပြီးတော့လာပြီးသလို့ရှိရှိရရှိရအောင်လို့မှာစိတ်ကလေးကစိုက်စိုက်စိုက်စိုက်ကြတယ် ကြည့်အောင်မှစိတ်ကလေးစိုက်ကြနေတယ်ဆိုတော့ကာမဂုဏ်အာရုံမှာစိတ်ကမှသွားမရောက်မရောက်ဟောမရောက်တော့ဓမ္မကာမိသနာနိဝရဏတရားတွေဒီမှာရှင်းနေတာဒါတော့ဣဒက္ခရာခေါ်တဲ့သမာဓိကထိုးထိုးအာယုံကိုပေါ့လေလူကျင်တတ်မဲ့တဲ့ကာမိသနာနိဝရဏနဲ့စပ်ပြီးတော့အာယုံမျိုးမျိုးကိုသူကကြီးပွားကိုမပြီးတော့ဘူးသမာဓိကခုအာယုံရောက်ဒီအာယုံရောက်ပေါ့လေဒီမှာ အဲသာယာဝယ်ရအာယုန်နေပြီပေါ့လေသာယာဝယ်အနေဖြစ်သွားအောင်ဆိုပြီးတော့ကြီးသွားကုန်မသေးတော့ဘူးကြည့်ရကြည့်အောင်လို့မစိုက်ထားတယ်ခင်ဗျအဲ့ဒါသိကြလာတယ်အဲ့တော့သူသူကြကြဖြစ်လာတော့ကမိသနာဗျာပါရနိဝရဏအဲကမိသနာနိဝရဏကိုခုနဣဇကရာခေါ်တဲ့တမာရီကသေခွာသမှုဇာဝနာပြုလိုက်တာကျုပ်ွယ်အာယုန်ထဲမှာလည်းပဲတစ်ကြိမ်ကြတစ်ကြိမ်ကြ စုစုဆိုင်ဆိုင်နဲ့ဝင်ဝင်သွားတယ်သူဝင်သွားတဲ့အခိုက်အတန့်မှာကာမဂုဏ်အာယုန်ကြီးအမျိုးမျိုးသောကာမဂုဏ်အာယုန်ကြီးစိတ်ကိုကာမိသနာနေဝရဏအနေအားဖြင့်လူကျင်တတ်မှတ်တဲ့အနေအားဖြင့်ပေါ့လေကြီးသွားခွင့်မပေးဘူးဆိုတော့ချစ်ခွင့်မပေးဘူးဆိုတော့ကာမိသနာနေဝရဏတော့ပဲခွာသမုပြုတယ်ဇာပနာပြုတယ်ဆိုတဲ့အဓိပ္ပာယ်ရတယ်နောက်ကျင်းနေတယ်ကမ္ဘာကျူရအောင်မှာစိတ်ကပ်လေလေသူ့ဆိုင်ဝင်လေလေသမာဓိအားကောင်းလေလေသမာဓိအားကောင်းလေလေ ကာမဂုဏ်အာယုန်ကြီးစိတ်မသွားနေဘူးအမြင်ကာမဂုဏ်ကြီးစိတ်မသွားနေဘူးအကြကာမဂုဏ်ကြီးစိတ်မသွားနေဘူးအနတ်ကာမဂုဏ်ကြီးစိတ်မသွားနေအယတာကာမဂုဏ်ကြီးစိတ်မသွားနေဘူးထိတွေ့အာယုန်ကြီးစိတ်မသွားနေဘူးအဲ့တော့မြင်ကြနာစာထိတွေ့သွားပြီမယ်လို့ကလားအာယုန်နဲ့မှသိတဲ့အောင်ချိန်မှပေးတယ်အာယုန်နဲ့မှသိနေဖွဲ့စပ်ပေးနေတယ်အဲနှစ်တရားတဲ့ပီတိလည်းဖြစ်နေတယ်ဒါတော့မြင်မြင်ချက်ချက်လည်းပဲဖြစ်နေပြီဆိုလို့ရှိရင်ရှိရရှိရအောင်လို့မှစိတ်ကလေးစိုက်ကြလာတယ်။ตายရစရာအာယုန်နဲ့ တွေ့ပြီမယ်လို့ဒီမှာตาယာမှုကမိစ္ဆနာနိဝရဏဖြစ်ပေါ်ခွင့်မရဘူးလက်ထူးကြနေတာပဲဒီမှာဟောဒီနည်းနဲ့ပဲဒီဝိတ္တဝိသရာပိတိဒုက္ခဧကကရာခေါ်တဲ့ဇာနေ၅ပါးဟာသူ့ရဲ့ဆန့်ကျင်တဲ့နိဝရဏတရားတွေကိုသူကပယ်ဖာသူဇာဝနာပြုလိုက်ပြီတဲ့ဝိတ္တကဒီနာမိတာကသူကလှုပ်လှုပ်ရှားရှားပြည့်မြတ်ကားကားလေးဖြစ်နေတော့ဒီနာမိတာကိုတွတ်ဆုပ်တဲ့ဒီနာမိစိတ်ကိုတွတ်ဆုပ်စေတတ်တဲ့ဒီနာမိတာကိုပယ်ဖာသူပြုတယ် ဝိသရာကအာယုဓမစိတ်နဲ့ဖွဲ့စပ်ပြီးတော့ပုတ္တတကယ်ရှိနေတဲ့အတွက်အဲမတုံ့တနိုင်တဲ့မူဝေခွဲနိုင်တဲ့ယုံမှားမှုဝိသိကိစ္စကိုပယ်ခွာသုံးသာဝနာပြုလိုက်တယ်။ဒီတိဖြစ်လာပြီဆိုလို့ရှိရင်စိတ်ကမကြမ်းထော်ဘူးလေကြမ်းထော်ဘူးနှစ်အာရပြီးတော့စိတ်ကလေးညှိနေတာ။ယဘာရခေါ်တဲ့ဒေါသကစိတ်ကိုကြမ်းထော်ကြည့်တယ်။အပိတိတွေဖြစ်လာတဲ့ခါကျတော့ဒီမှာစိတ်ကိုကြမ်းထော်ကြည့်တတ်တဲ့ယဘာရနိဝရဏတွေရှင်းသွားတာဒီမှာ။ ဟောပြပါရဏီဝရဏတွေသူကဒီဤတိဒီစိတ်အစဉ်မှာဝင်ရောက်လာခြင်းအပြင်ကြမ်းတမ်းမှုတွေသူကပဲဖာသမှုကြည့်လိုက်တယ်ဇာဝနာကြည့်လိုက်တယ်ဒုက္ခတွေဖြစ်လာတဲ့အခါမှာကြံ့ဝင်တာကြံ့ဝင်ပြီးတော့လှုပ်ရှားတာပူပန်ပြီးတော့လှုပ်ရှားတာကြီးကြံ့ဝင်ပြီးတော့လှုပ်ရှားတဲ့ပူပန်ပြီးတော့လှုပ်ရှားတဲ့ဥဒိစ္စကုဥ္စနိဝရဏတွေသူကပဲခေါ်မှုကြည့်လိုက်တယ်ကျုပ်ကအာယုန်ထဲမှာစူးစူးဆိုင်ဆိုင်ဝင်ဝင်သွားပြီဆိုလို့ရှိရင်စိတ်ကငြိမ်သက်နေတော့ ကာမဂုဏ်အာယုံကြီးစိတ်ကြွေးပွင့်မရတော့ကာမိစ္ဆနာနိဝရဏတွေအဲနိဝရဏတရားစုပေါ့ဒီမှာပဲခွာသူဇာဝနာပြလိုက်တာတဲ့ပြီးတော့ဌာနဆိုတဲ့ပုဂ္ဂိုလ်အာယုံကိုစူးစူးဆိုင်ဆိုင်ရှုတတ်လို့လည်းပဲဆံဒီလိုစူးဆိုင်နေတဲ့အခါမှာလည်းပဲဆံရဆံရဝိတ္တဝိသရပိတိတုကဧကကရာခေါ်တဲ့ဇာနင်းနေအားကောင်းလာတာမဟုတ်လို့သူ့ရဲ့ဆက်ညင်မဲ့တရားတွေကိုပဲခွာသမှုရှိတာမဟုတ်လို့ ရှုမြိုက်တတ်တဲ့အတွေ့တဲ့ရှုမြိုက်တတ်သောကြောင့်သံခေါ်သည်နားလည်ကြလားမသိပါဘူးနားလည်ကြလားနားလည်တယ်နော်အဲ့ဒါဒီသမထနာဉာဏ်ပိုင်းအထိယုံနာတရားတွေကမျက်စိရဲ့သဘောပဲဆိုတာပေါ့လေသိမြင်တဲ့သမထနာဉာဏ်ပိုင်းအထိဒီတဲ့ဝိသရာပိဋိတ္တဧကကရာခေါ်တဲ့ဇာနေ၅ပါးနဲ့ပြည့်စုံတဲ့ပထမဇာန်ပေါ့လေသင်ရှားတယ်အဲ့တော့မနေ့က ကြံစီစဉ်းစားနှစ်သိမ့်ပွားပါလေတော့ကောင်းစားချမ်းသာပြီတဲ့ရှိရာရာတဲ့သူဆိုင်ဝင်ငါရင်ပသမိတဲ့ကဲဆိုရမယ်ကြံစလိုက်ကြပါကြံစီစဉ်းစားနှစ်သိမ့်ပွားကောင်းစားချမ်းသာသည်ကြံစီစဉ်းစားနှစ်သိမ့်ပွားကောင်းစားချမ်းသာသည်ဟုတ် ရာရာတွင်သူဆိုင်ဝင်ငါရင်ပသံမီသူရာရာတွင်သူဆိုင်ဝင်ငါရင်ပသံမီသို့ စိတ်တမှုကိုက်ရရှိနောင်ခေါ်သည်ဆိုတာဘာလို့ရှိစိတ်တမှုဆိုတာစိတ်တမှုရှိတယ်ဆိုတာရှိဆိုတဲ့ရှိစိတ်ပြီးတော့ရှိဆိုတဲ့ထဲမှာဒါခွဲကြည့်လိုက်တဲ့အခါကျတော့ဒီတဲ့အာယုရှာကြံခြင်းစိတ်မှန်းခြင်းဝိသရာအာယုသုံးတတ်ခြင်းနောက်နဲ့စိတ်နဲ့ဖွက်ဆက်ပေးခြင်းပေါ့လေပုတ်တဲ့တကယ်လို့ဖြစ်ခြင်းဒီဒီအာယုနှစ်တဲ့ခြင်းဒုက္ခအဲချမ်းသာလေးကောင်းနေတာပေါ့လေဒီကကရာရှိရအောင်မှာစိတ်ကလေးစိုက်ကြခြင်းဆိုတယ် ဒီငါ9ရက်တမှာပါလာတယ်အဲ့ဒါကိုဒါနလို့ခေါ်တယ်ဒါတစ်ခုချင်းတစ်ခုချင်းကိုဒါနင်လို့ခေါ်တယ်ဒီလိုဆိုရင်အဲ့ဒီဇာနဲ့ကျင်းတဲ့စိတ်ကိုဇန်စိတ်လို့ခေါ်တယ်ကနော်ရှိရှိတိတဲ့စိတ်ကိုရှိတိတဲ့စိတ်ကိုဇန်စိတ်လို့ခေါ်တယ်အဲ့ဒါလေးကိုခွဲခြားပြီးတော့နားလည်ထားပါအဲ့တော့ဓမ္မရှုမှုမရှိရင်ဘာတွေဖြစ်တယ်လဲဆိုတော့ဓမ္မဇာနေ၅ပါးထဲမှာဆိုလို့ရှိရင်အစုတ်ကတော့ဧကဂရာပါဧကဂရာကတော့ သူကတော့ဇန်တိုင်းဇန်တိုင်းပါနေတာပါပဲသူကအလွန်အကဲကတော့ဥပ္ပကရာခေါ်တဲ့သမာဓိပါပဲကွာသူ့မှုမရှိရင်ကာမိသနာနိဝရဏဒီတရားတွေကသွမ်းမှုနေတာပဲကာမိသနာနိဝရဏအပါဝင်မလို့နိဝရဏတရားတွေအကုန်လုံးသွမ်းမှုနေတာပဲသိသူပဲအနိုင်ယူနေတာပဲအဲဘာနဲ့တူလဲဆိုတော့ညှက်မှောင်မိုက်မှာညှင်းကသွမ်းမှုထားတဲ့ခါကျတော့ အလင်းကမရှိဘူးပေါ့အလင်းမရှိရင်အမြင်ကသွားမှုမှာပဲဒါပဲဒါလိုပဲရှုမှုမရှိရင်အဲကိလေသာကသွားမှုထားတာပဲကိလေသာအနိုင်ယူနေတာပဲဒါပဲအခုဇာရှုမှုမရှိတဲ့ပုဂ္ဂိုလ်ကြီးကအလွတ်လေးဒီတိုင်းနေရတာပဲမလားဘာမှပြီးသူတို့သိသိသိမသိနားမလဲနားမလဲတော့ဘာဖြစ်တယ်သူတို့မှကိလေသာတွေရဲ့ အလွှမ်းမှုအနှိမ့်ဆက်ကိုငုတ်ခံရတာလေဒီလိုသာအလွှမ်းမှုနှိမ့်ဆက်ပြီးငုတ်ပြီးတော့ခံရတဲ့ဆိုတာသူတို့နားမလည်ဘူးအဲ့လိုဖြစ်နေတာပြီးတော့မိရောက်နေကြည့်ရင်ညကသွားမှုတယ်လို့တဲ့ပြုမှုဇာမရှိဘူးဆိုလို့ရှိရင်တော့ကိလေသာကအများအားသွားမှုတယ်တဲ့ကျမ်းဂန်ကြီးကဒီတော့ပြထားပါတယ်ကမ္မဒီကဆက်ပြီးပြောမယ်ဆိုလို့ညပြောပြရှိပါတယ်ကမ္မအခုဒီမှာဇံဖြစ်လာရင် ဒါဖြစ်လာလို့ရှိရင်ခုနနိဝရဏတရားတွေကျင်းသွားတာပဲဇာမဖြစ်ရင်နိဝရဏတရားတွေကသူကသွမ်းမှုနေတာဒါပဲဥဒမအဲဘုန်းကြီးတွေမှာထိုင်နေတယ်ဒီနေရာဘုန်းကြီးမထိုင်ရင်တော့တယောက်ယောက်ဘောလေးလာပြီးတော့ဥနိုင်တယ်အဲတယောက်ထိုင်တဲ့ထိုင်နိုင်နောက်တဲ့ဒီကလေးထိုင်မှာအဲထိုင်ကြနေလို့ရှိရင်နောက်လူကလာပြီးတော့ဘုံမကြနိုင်ဘူးအဲတော့သူကလွတ်သွားလို့ရှိရင်တော့နောက်လူလာပြီးတော့ဘိုးကြနိုင်တာပေါ့ ပြီးတော့အများအားဖြင့်မှထိုင်ကြတယ်အရေးကြီးတယ်မှာဒါလိုပဲစိတ်ကလေးကလည်းပဲအများအားရှုခွေအောင်နဲ့မှထိုင်ကြနေမှာဒါမှသမစ္ဆာနာအစရှိတဲ့နိဝရဏကိလေသာဇိုးတွေသွမ်းဖို့ကိုမရပါအောင်လို့ဘုရားကလည်းစာဆိုနဲ့ကြည့်ပြီးတော့ပေါ့လေမိရောက်ကျင်းပမြစ်ကာလမောင်ကသွမ်းဖို့ရည်တဲ့မိရောက်ကျင်းနေတဲ့အယောင်ကျင်းနေတဲ့အခါမှာဆိုလို့ရှိရင်တော့အဲဒီညကပဲသူကညခါမှာမောင်ကလွမ်းမှုတယ်ပဲ ရှုမှုကင်းပါပုဂ္ဂလကာမသွားမှုသည်တဲ့ရှုမှုကင်းနေလို့ရှိရင်တော့ဇာမရှိဘူးဆိုလို့ရှိရင်တော့အဲဒီဇာမရှိတဲ့ပုဂ္ဂိုလ်ဟောဒီရှုမှုကင်းနေတဲ့ပုဂ္ဂိုလ်အဲကာမစန္ဒဆိုင်တဲ့និဝရဏတရားတွေကသွားမှုနေတာပါပဲတော့ကာမစန္ဒនិဝရဏတွေမဟုတ်ပါဘူးဒီနာမိကလည်းပဲဒီမှာတန်ငယ်ငယ်နဲ့ငြင်းနေတာပဲအဲဒီနာမိကဥဒိသကုသလည်းပဲသွားမှုနေတာပဲဤသိကိစ္စလည်းပဲသူလို့သူလို့နဲ့ဘူကန်းနေတဲ့ဟာဒီကဒါကြီးလည်းသွားမှုနေတာပါပဲတော့ဉာဏ်သွားမှုနေတာပါပဲ အဲ့ဒါလေးပြောရမယ်မိယောင်ကျင်းပါမြင့်ကာလာမောင်ကလွှမ်းမှုသည်မိယောင်ကျင်းပါမြင့်ကာလာမောင်ကလွှမ်းမှုသည်မိယောင်ကျင်းပါမြင့်ကာလာမောင်ကလွှမ်းမှုသည်ဟုတ် မှုကင်းပါပုဂ္ဂလာပုဂ္ဂလာဆိုတာပုဂ္ဂိုလ်ပြောတာပြုမှုကင်းပါပုဂ္ဂလာကာမလွှမ်းမှုသည်ပြုမှုကင်းပါပုဂ္ဂလာကာမလွှမ်းမှုသည်ပြုမှုကင်းပါပုဂ္ဂလာကာမလွှမ်းမှုသည် ကျင်းနေလို့ရှိရင်အဲဒီကျင်းနေတဲ့ပုဂ္ဂိုလ်မှာကျင်းတဲ့အတွက်ကြောင့်ပဲအဲကာမဂုဏ်အာယုန်တွေကတဏှိကာမဂုဏ်အာယုန်တွေကိုခုံမြင်တွေ့တာတဲ့သမိသနာနိဝရဏဘုရားတွေကပဲအနိုင်ကြီးနေတာလွှမ်းနေတာတွေကဒါတွေမဟုတ်ဘူးဒီနာမိကအစာရှိအဲဟုတ်တယ်ဒီနာမိကအစာရှိတဲ့နိဝရဏတရားတွေကလည်းအနိုင်ကြီးနေတာပါပဲဒါကဒီဖုံးအုပ်ခံနေရတဲ့ပုဂ္ဂိုလ်ဘယ်သွားပြီးတော့စိတ်ကျိုးတက်နိုင်မှာမလဲကျိုးနိုင်နိုင်တော့ဘူးပေါ့နော်အဲကိလေသာနဲ့ အပရိညာတိုင်းခန္ဓာကိလေသာနာဘူမိလို့ပြောထားတယ်။ဒီမှာအပရိညာတာဉာဏ်ဖြင့်ပိုင်းခြားရမသိရကုန်တော့ခန္ဓာယုံနာခန္ဓာတို့သည်ကိလေသာနာမရှိရင်ဖြစ်ခွင့်ရှိနေတဲ့လောဘဆိုင်သောကိလေသာတို့ဤဘူမိဖြစ်ပွားရာနေမီကြီးတယ်လို့ပြောပြထားတယ်။ယုံနာခန္ဓာတွေဟာဘူမိ ဖြစ်ပွားရနိုင်ကြီးတဲ့ဘုဒ္ဓရဲ့ဖြစ်ပွားရနိုင်ကြီးလဲဆိုတော့ကိလေသာနာကိလေသာတို့ဘူမိဖြစ်ပွားရနိုင်ကြီးတဲ့ဘယ်လိုယုံနာခန္ဓာတွေမှကိလေသာတွေရဲ့ဖြစ်ရနိုင်ကြီးဖြစ်တယ်လဲဆိုတော့အပရိညာတာတဲ့ဒီမှာကြားထားတယ်အပရိညာတာဉာဏ်ပြင်ပိုင်းခြားရင်မသိရကုန်တော့ဖြစ်တဲ့ယုံနာဖြစ်ဆက်လိုက်ပြီးတော့မရှိမရှိလို့ရှိရင်ဒါယုတ်ပဲဒါနာပဲဒါအကြောင်းပဲဒါအကျိုးပဲ ဒါမမြဲတာပဲဆင်းရဲတာပဲဒီသဘောတိုင်းဖြစ်တာပဲဆိုတာပေါ့လေအခြေခံယုံနာပိုင်းခြားသိမှုကအစကြောက်ကြွဆက်နွယ်ပြီးတော့ဖြစ်ပုံလေးတွေပေါ်မှာအမြဲဆင်းရဲပုံဒီသဘောတိုင်းဖြစ်ပုံပေါ့လေအဲဒီလိုပိုင်းခြားမသိဘူးတဲ့အဲဒီလိုပိုင်းခြားအတိမခံရတဲ့ယုတ်တရားနာတရားတွေအဲဒီယုတ်တရားနာတရားတွေကဤဒီသာလေးရဲ့ဖြစ်ဖြစ်เสียကြီးတယ်တဲ့ဤဒီသာဘုရားခေါ်တယ်တဲ့ဒီမှုကျင်းပါလို့ရှိရင် မရှိမိတဲ့ယုံနာအာယုဟာကိလေသာဖြစ်เสียရှုရင်အဲဒီတော့ကိလေသာရှိတဲ့နေရာဘာဖြစ်လာတော့ဘာဖြစ်လာတော့နာဝိရိယတို့သတိတို့သမာဓိတို့ယုံနာကွဲပြီးလို့ရှိရင်ပညာတို့ကြောက်ကြွပြီးလို့ရှိရင်လည်းသိတာပညာတို့မြဲပုံရှင်းပုံဒီဘက်တိုင်းဖြစ်ပုံပညာတို့ဒါပါပဲအထုတ်ကတော့ပညာပါပဲတော့ပရိညာတာခန္ဓာပညာရဘူမိဆိုတာပရိညာတာကြီးကြိုက်လိုက်ပြီးတော့ရှိလို့ ပိုင်ပိုင်ခြားခြားအတိခံရကုန်သောခန္ဓာယုံနာခန္ဓာတို့ခန္ဓာဖြစ်စေယုံနာခန္ဓာတို့သည်ပညာရဥပဒနာပညာအဖြစ်စဉ်အဖြစ်စဉ်ဖြစ်သောဥပဒနာပညာဤဘူမိရှိရနေမည်တဲ့ပညာအလင်းရောက်နေမှာဖြစ်သွားတာကအလင်းရောက်တော့အမှောင်လိုလိုပြောက်သွားတာပေါ့အမှောင်လိုလိုပြောက်သွားလိုက်ပြီဒီအမှောင်ဟာဒီသဘောမှန်အမှန်တိုင်းသိတဲ့အမှောင်မသွားမနိုင်တော့ဘူးရုပ်ခန္ဓာကြီးပေါ်မှာပေါ့ အတိကပဲအများအားလွှမ်းမိုးနေတာပဲဒါသိကြတယ်ဒီမှာအဲ့တော့အဲ့လိုအတိအလင်းဓာတ်တွေကိုအချိန်တိုင်းအချိန်တိုင်းရအောင်ဆိုပြီးတော့ဒီမှာစူးစူးဆိုင်ဆိုင်တတ်ရှိပါစူးစူးဆိုင်ဆိုင်တတ်ရှိပါအဲ့ဒီမှာသိနေလဲတဲ့ပါသေးချိန်လေးပါအဲ့ဒီမှာသိနေလဲဖွဲ့ဖွဲ့စားတဲ့ကလေးရှင်းနေအောင်ပေါ့ဒီမှာလုပ်ပေးပါဒီလိုဆိုတာဒီမှာအရေးကြီးတာတော့ဝိတ္တနဲ့ဝိသရာပါပဲဒီမှာအတိတ်ကမှာအဲ့ဒီမှာသိနေတဲ့တဲ့ပြီးတော့ဖွဲ့စားတဲ့ကလေးရှင်းနေတာအဲ့ဒီလိုရှိပါကောင်းလာပြီဆိုလို့ရှိရင် ခဏပီတိရတမင်္ဂလာလုပ်နေဖို့မလိုပါဘူးလိုလိုပါပီတိတွေဖြစ်လာတာပါပဲအချင်းချင်းနဲ့ကြတိမွင်းကြီးတွေထလာတာတခါတည်းခဏခဏဆက်စည်းကြသလိုရည်ဆိုင်လုံးကြီးများခါတည်းထထလာသလိုထထလာသလိုပေါ့လေတသိမ့်နဲ့တငိမ့်ငိမ့်နဲ့တခါတည်းဒီတော့ကိုကြီးတွေကြွတယ်နေတာနေလဲထိုင်နေရတယ်လို့ဖြစ်နေတာဆိုပါပေါ်ထိုင်နေရတယ်လို့ဖြစ်နေတာဒန်းစီနေရတယ်လို့ပကဲစီနေရတယ်လို့ဒါလိကစီနေရတယ်လို့ဖြစ်တာတခါတခါများဟိုလူများနဲ့တွားတဲ့အခါလူဝဲနဲ့ လေအိတ်နဲ့တွေ့ပြီဆိုလို့ရှိအောက်ကိုမိတ်လည်းမိတ်လည်းခုခုပြီးတော့ကြာသွားတယ်လို့ဖြစ်တာပြီးတော့ခဏခဏမျက်စိကချက်ကလေးချက်ကလေးပွန့်ပွန့်သွားတာဒီကုလုံးတစ်ကောင်လုံးကတခါတည်းစိမ့်ပြီးတော့ဘာကွာဆိုင်ဖြီးပြီးဆိုတာစိတ်ကြီးနဲ့ကောင်းနေတာထိုင်တော့မှဖြစ်ချင်တော့ကောင်းနေတာလို့ဆိုနာပီတိဆိုတာအဲ့လိုလိုလိုဖြစ်လာတာဗျအဲ့လိုဖြစ်လာပြီဆိုအိတ်ချမ်းသာတာနှက်ချမ်းသာတာဒီကလည်းငြိမ်းပြီးတော့နေတာဘယ်မှမပြင်းပြတော့ရှိရအောင်လို့မှထက်ကလေးထက်ကလေးကလည်းစိတ်စိတ်စိတ်စိတ်ကြာနေတာဖြီးကြလာတာပဲ အဲ့လိုထူးခြားတဲ့တရားရတာလေးတွေတွေ့လာပြီဆိုလို့ရှိရင်ယောဂီကသဘောကျတယ်ဓမ္မသဘောကျတယ်ဓမ္မဒီမှာကောင်းတဲ့တာယာဆွဲတဲ့အထက်ရနေပြီဆိုတာပါလေဓမ္မထက်ရတရားလေးဓမ္မမြတ်စွာဘုရားကဓမ္မစိတ်တော်ဝင်အပြင်မထွက်ဒီနည်းစိတ်ကိုအပြင်မထွက်စီရဘူးအတွင်းပဲလည်းရက်လည်းမတည်တဲ့အတွင်းမှလည်းမရရဘူးတဲ့ဒီမှာသက္ကထာကြီးဖြေလိုက်တာဓမ္မအတွင်းရက်တယ်ဆိုတာဘာတော့လဲဓမ္မ ကျူးမကောင်းတဲ့သာယာဆိုအထက်ရနေပြီတဲ့ကျူးမကောင်းနေတယ်မှာကနာဒီဒီလေးတွေတသိန်းလေးနဲ့ကောင်းနေတာလေးတသိန်းလေးနဲ့ကောင်းနေတာလေးဒီလိုပြီးတော့ကောင်းနေတာလေးတွေအဲဒီကောင်းလေးတွေတွေ့လာတဲ့အခါကျဟုတ်ပါလားပြန်ပြီးကြပါလားဆိုပြီးတော့အဲဒါလေးတွေသဘောကျပြီမရှိဘဲနဲ့ဒီတိုင်းနေတဲ့အခါကျတော့သာယာဆွဲလာပြီးတော့မိကန္တိလို့ခေါ်ပါတယ်မိကန္တိဝတိနာမိကန္တိကိုမိကမယဝတိနာအပ္ပခာဝတိနာလို့ခေါ်တာလားလူကြီးတတ်မဲ့ ငက်ွက်တာတဲ့ငက်ွက်တာဆိုတာဒါလေးထက်ကတက်ကဖြစ်စေချင်တာနောက်တစ်ခိုင်းလည်းဒါလေးဖြစ်စေချင်တာငက်နေတာသိဝင်စားနေတာအဲ့လိုပေါ့ဖြစ်သွားခြင်းလည်းဒါလေးသဘောကျတယ်ပြီးတော့အလားတူဒါလေးတွေလည်းပဲသိဝင်စားပြီးတော့ငက်ပြီးတော့ဒါလေးဖြစ်စေချင်တာပေါ့အဲ့လိုဖြစ်နေအဲ့ဒီလိုစိတ်ရှင်ကအဲ့လိုတွားနေလို့ရှိရင်တော့ဒီတရားကမတိုးတော့ဘူးအဲ့လိုဖြစ်သွားတယ်ခင်ဗျဒါလေးသဘောကျနေတာကိုဒီဘာဝနာရှင်တွေမတိုးတဲ့တော့ဒီမှာရက်သွားတာပေါ့ရက်သွားတာရက်တဲ့စိတ်ခေါ်တယ်ခင်ဗျ ဖြုတ်ရတဲ့စိတ်ပြင်းရတဲ့စိတ်ဆိုတာ။ဒါဆိုရမယ်။ကျူးမကောင်းစေ။ကာယဆွဲ။ထဲရနေပြီ။တို့ကျူးမကောင်းစေ။ကာယပေကျကိုယ်တိုင်းမှာကိုယ် ရတိုးတက်သည်ကာယပေဖြာကိုယ်တိုင်းမှမရတိုးတက်သည်ဝိပဿနာဉာဏ်ဖြစ်စမှာတော့ရှိစားကနေပြီးတော့ဗလိသမသနာဉာဏ်ဖြစ်ရတော့ စိတ်သာသာရတော့မရှိတတ်သေးပါဘူးအနည်းချင်းတော့ပါပဲအဲထူးကြတာကတော့သာဝိပရိယနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေအကျံစီပြီးများတယ်ဒီခါတရားလေးအတူလေးကောက်လာတာလေဘုရားရုပ်နာမြတ်စွာဘုရားဟောတာငါ့မှာအခုအမြင်ဖြစ်လာပြီဘုရားအထင်အခုအမြင်ဖြစ်လာပြီရုပ်နာကြောင်းကျိုးကြောင်းကျိုးအဲရုပ်နာနှစ်ပါးကြောင့်ရုပ်နာနှစ်ပါးကဖြစ်နေတာပဲအကြောင်းဖြစ်တဲ့ ယုံနာနာပါကြောင့်အကျိုးဖြစ်တဲ့ယုံနာနာပါဆက်ဆက်ပြီးတော့ဖြစ်နေတာဟိုတော့ကအကြပဲအထင်ပဲအခုတော့ငါအမြင်ဖြစ်လာပြီဆိုတာပေါ့လေဓမ္မဝိတ္တလေးကြီးပွားတတ်တယ်ကွာဓမ္မဝိတ္တဓမ္မဝိသရာပေါ့လေဝိတ္တဝိသရာဆိုတာကကြံကြီးသင်ရင်သုံးတတ်တဲ့သဘောလေးကြီးဒါလေးဖြစ်တယ်အဲ့ဒါလေးလည်းယောဂီကသဘောကျတယ်ကွာဝိတ္တကရှိတဲ့ပုဂ္ဂိုလ်တွေဆိုလို့ရှင်ရှင်သုံးတတ်လို့သိကောင်းတယ်အဲ့ဒါလည်းပဲတွေးရတယ်ပဲထည့်ရတာပဲထည့်ရတယ်ပဲထည့်ရတာပဲဝိတ္တကမရှိတော့မှ ဒီကြကြဖြစ်လာပြီဆိုလို့ရှိရင်အောင်မယ်ယောဂီရတနာသူစဉ်းစားမှုတွေဖြစ်တယ်ဒီကပြီးတော့မမြဲပုံလေးတွေဆင်းရဲပုံလေးတွေသူဘောတိုက်မှုဖြစ်ပုံလေးတွေဒါလေးတွေတွေ့လာပြီဆိုလို့ရှိရင်ဟိုတုန်းကယုံနာအိဋ္ဌယုံနာမမြဲဘူးယုံနာဒုက္ခယုံနာနေဆင်းရဲယုံနာနာတာယုံနာနေရနာတာကိုမဟုတ်ဘူးဆိုတာညွတ်နေတာပဲငါအခုတော့ကိုလေးဖြစ်လာပြီမမြဲတယ်ဆိုတာသိမှန်တာပဲဆိုတာပေါ့ဒီဟောလက်တွေ့ကျင့်သုံးရတဲ့တရားနဲ့စပြီးတော့ဓမ္မဓမ္မဝိတ္တိပွားနေတာဓမ္မုတိစ္ဆလို့လည်းခေါ်တယ်။တရားနဲ့စပြီးတော့ကျင့်သုံးမှုတွေဖြစ်နေတာပါ အဲဒီပဲအဲဒီဝင်တတ်တယ်ကောအဲဒီသာဝိတ္တိယသင်ထားတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်ကိုယ်ဖြစ်တယ်ဘုန်းကြီးကလွန်ခဲ့တဲ့နှစ်ပေါင်း20ကျော်လောက်ကကြီးနေဆရာတော်ဘုရားကြီးကလည်းအတရားထုတ်တဲ့အခါပေါ့ကျွားတယ်လှမ်းတယ်စတယ်ကျွားတယ်ဖြစ်တယ်ပြက်လိုက်ပြက်လိုက်ပြက်လိုက်ငါတို့ကရှင်းလာလှမ်းတယ်ဆိုလို့ရှိရင်ထိလိုက်ထိလိုက်မင်းချတယ်ဆိုလို့ရှိရင်လည်းပဲအဆက်လိုက်အဆက်လိုက်ဒါလေးကိုကိုယ်ကွဲပြီးတော့ပြီးနေတာကိုပထမ ဟိုစတန်းကြီးစစတွေတော့နေအတန်းကြီးပေါ့ခလန်းကနေကြည့်လို့ရှိရင်တော့အတန်းကြီးလိုက်ရှင်းပြတာတေချာကတ်ကြည့်တဲ့ခါကျတော့သကောင်းကြီးနဲ့ကောင်းကြီးနဲ့မှတွေ့တယ်အဲ့တော့အစိမ့်အစိမ့်ကောင်လေးတွေနှုတ်လိုက်လို့ရှိရင်အတန်းကြီးပြောက်သွားတာလေအခုဒီမှာကိုယ်တည်းကသိကျင်နေတဲ့ယုတ်ပြနာတရားတွေကမာတဲ့ရုပ်အရှင်တွေပြောတဲ့ရုပ်အရှင်တွေပူတဲ့ရုပ်အရှင်တွေအေးတဲ့ရုပ်အရှင်တွေတောင်းတလှုပ်ရှားတဲ့ရုပ်အရှင်တွေရည်ရှိတဲ့ရုပ်အရှင်တွေဖွဲ့တွဲတဲ့ရုပ်အရှင်တွေပေါ့လေဒီမှာ တာမန်ကျုလိုက်ခြင်းအစဉ်တန်းလိုက်ကြည့်လို့ခင်ရတာတိတိကျကျစိုက်ကြည့်တဲ့အခါကျတော့တစ်ခုချင်းတစ်ခုချင်းအပြတ်လိုက်ပြတ်လိုက်ဖြစ်နေတာပေါ်ပြီးတော့ပြောပေါ်ပြီးတော့ပြောဆိုတာဟုတ်တော့အဘာဝကာရအနိစ္စလက္ခဏာပဲဖြစ်ပေါ်ပြီးကွယ်ပြောက်သွားတဲ့အနိစ္စလက္ခဏာလေးဒါလေးကိုရှင်းလာတာရှင်းလာရှင်းလာတော့ကိုတို့ကအထင်ပဲငါအခုအမြင်ဖြစ်လာတယ်သိမှန်တာပဲငါအမှန်ကြီးတွေ့နေရပြီဒီတရားမှန်ကိုဟောခဲ့တဲ့တရားလည်းပဲမှန်ပါပဲဆိုတာပေါ့လေဟောယုံကြည်မှုတရားတရားတွေကမှဖြစ်နေတာဓမ္မဥတ္တတိပွားနေတာ အဲ့ဒါကိုစဉ်းစားလို့စဉ်းစားလို့ရှိရင်လည်းစဉ်းစားစဉ်းစားမှုတွေတခါတည်းနှုတ်မျောပြီးတော့ပါသွားတယ်ဒါလည်းပဲအထက်ရရှင်တမျိုးပဲအဲ့ဒီလိုလည်းမရှိရဘူးယောဂီကမှတ်ရတယ်ခင်ဗျအဲ့လိုစဉ်းစားမှုတွေများနေပြီဆိုလို့ရှိရင်တော့ရှေ့တရားကမတက်တော့အဲ့လိုဖြစ်တယ်အဲ့တော့စဉ်းစားမှုမရှိပဲနဲ့ရှေ့ဆက်ပြီးတော့မှတ်ပါစဉ်းစားနေလို့ရှိရင်တရားလုပ်ပြီးပြည့်နေတတ်တယ်ရက်နေတတ်တယ်ဆက်မသွားတော့ဘူးဆိုတာပေါ့လေအဲ့တော့ယောဂီကကိုယ်တိုင်သဘောပေါက်ပြီးတော့ပေါ့ဆရာစကားနားထောင်ပြီးတော့ဆက်မှတ်တဲ့အခါမှာပေါ့လေခုနက ကျင်ဆောင်ဆင်ញင်မှုတွေပဲမရှိတော့မရှိတော့မလို့ကောက်သွားတာပဲအဲဒါနဲ့မှသိနေတဲ့ခါတည်းတမထက်ကလေးထက်ကလေးတွေ့တွေ့တွေ့တွေ့နေတာပေါ့တူတူချာချာဖြစ်လာတာဖောင်းနာလေးမှလည်းဆက်ကလေးဖောင်းနာလေးအစအောင်ဆက်ကလေးကိုကြောက်သွားတာပိနာလေးမှလည်းပိနာလေးပိနာလေးအစရောပိနာလေးအဆုံးအခြားခြားပေါ်ရလေးတွေပေါ်လေးပေါ်စေပေါ်စေလိုက်ပြီးတော့ခြေတိုင်းခြေတိုင်းအစနဲ့အဆုံးအစနဲ့အဆုံးဟောတော့မှမြင်လာတယ်ခက်တွတ်တွတ်ကလေးမြင်လာတယ်ပြည့်ပြည့်ကမြင်လာတာ သူသူချာချာမြင်လာတာဓမ္မဒါပြည့်ပြည့်မြင်နေညာလားတွက်တွက်ကလေးမှန်နိုင်လာပြီဆိုလို့ရှိရင်ယောဂီကလေအလင်းကြောင့်ပေါ်လာတာဆက်ကလေးကြီးနဲ့ထိုးလိုက်တယ်လို့မာတီကြီးကြီးလုံးကြီးထွန်းထားတယ်လို့မောရကာကြီးကြီးထားတယ်ထွန်းထိုးလိုက်တယ်လို့လက်ထိန်နေပြီလို့ကနေချင်းကြီးလို့ပြောတယ်နင်းထိန်ရတာနင်းအောင်ကြီးချဖြစ်တာကအလင်းအောင်ဖြစ်လာပြီဆိုလို့ရှိရင်နိတ္တရတဲ့ပီတိရတဲ့တိတိကဲကဲပဲအဲဒီကကျတော့ဘလဝပီတိဆိုတာတိတိကဲကဲဖြစ်လာတယ်ကိုကြီးကြွတယ်ပေါ့ သွားတာလည်းပေါ့နေကိုတော်မှဟန်ပြီးတော့တမင်္ဂလာသွားနေရတာဘူးသူသူချာချာဖြစ်လာတာကိုယ်ရဲ့စိတ်ထဲမှာလည်းမနေရထိုင်ရတာကောင်းပြီးတော့ချမ်းသာပြီးတော့နေတာအဲ့ဒီကကြလို့ရှိယောဂီကလေဟိုသောသောပိုင်းကတော့အတုစ္ဆကတော့ဥပဒနာညာဖြစ်တယ်ပြီးတော့အာရုံနဲ့မှရှိနေချိန်တက်ပြီးရတဲ့သဘောလေးတွေဒါလေးကိုသင်ကြားတယ်ဒီဘက်ရောက်တဲ့အခါကျတော့အာယုံနဲ့မှတ်စိတ်နဲ့ချိန်တက်ပြရတာမျိုးအထူးမရှိတော့ဘူးကိုယ်တော့ကအချိန်နဲ့ပဲတကားကတော့နေတာ ရှုွယ်အာယုံလေးတွေကရှုစရာအာယုံလေးတွေကအလိုက်တွေပေါ်ပေါ်ပြီးတော့ပျောက်ပျောက်သွားညောင်းမှလာလာပြီးတော့ထိုက်နေတယ်ဖြစ်နေတာ။ညောင်းမှလာပြီးတော့ဒီမှာသူ့မပါကိုယ်မပါလို့မပြောတော့လေပြောတဲ့ကဲသူဖြစ်နေတာ။လာပေါ်လာပေါ်လာလိုက်ဆက်ကလေးကြောက်သွားလိုက်ပေါ်လာလိုက်ဆက်ကလေးကြောက်သွားလိုက်ဆိုတော့ဘယ်ရှင်းတဲ့ကိုလို့တော့ရှင်းတဲ့ကိုသူ့မလို့တော့ဘူး။အောက်တက်ကအဝိစာရဆိုတာဝိတက်လည်းကျင်းတယ်တဲ့ဝိစာရလည်းကျင်းတယ်တဲ့စိတ်ကလည်းအထူးကြီးလာတာတရားတရားတွေသိကောင်းလာတယ်မှာ။ဒီတော့သမ္မာသနာစိတ်တော့ဤကောတိပါအောင်ဆိုတာကိုသိကြည့်ကြည့်ရဲ့။ ယုံတရာရောကြီးတရာရောဟာသိဟုတ်တာပဲသိမှန်တာပဲအခုမှဒီတရားတွေတွေ့ရတာပဲဆိုတာပေါ့လေပထမတော့ကြီးတရာတွေပေါ့ကြီးတရာနေပြီးတော့အတူတူတွေကောင်းလာငါပီတိကတော့ဒီသမထညာပိုင်းအထိဖြစ်တဲ့ပီတိကတော့သူကဝိကိစ္စပီတိခေါ်တယ်နိဝရဏကင်းလို့ဖြစ်တဲ့ပီတိစိတ်ကိုနှောက်ရတဲ့နှောက်ရတတ်တဲ့စိတ်ကိုလှုပ်ရှားစေတတ်တဲ့နိဝရဏတွေကင်းလို့ဖြစ်တဲ့ပီတိဝိကိစ္စပီတိခေါ်တယ်အခုဟာကတမာတိကြောင့်ဖြစ်တဲ့ပီတိသူတို့ချာကြပဲရှိအောင်လို့ထက်ကလေးထက်ကလေးထက်ကလေးနေတာ ညောင်းကလာလာပြီးတော့ဆိုက်ဆိုက်နေတော့ရှုခွက်အောင်နေမှာစိတ်ကလေးကဆိုက်ဆိုက်ဆိုက်ဆိုက်ကြနေတယ်သမာဓိစာပီတိဒုက္ခတဲ့စိတ်တည်ငြိမ်မှုကြောင့်ဖြစ်တဲ့ပီတိဒုက္ခကအားကောင်းတဲ့ပီတိတဲ့တော့ပီတိကအားကောင်းနေတော့ဒုက္ခလည်းအားကောင်းတာပေါ့ထူးထူးခြားခြားဖြစ်လာတာဒါမှမဟုတ်ဓမ္မကိုကြီးကြွတဲ့နေလို့ဖြစ်တာလေမျက်စိဖြတ်ဖြတ်ဖြတ်ဖြတ်နေတဲ့ကာရတိအထက်မျက်ခမ်းနဲ့အောက်မျက်ခမ်းရိုက်ခတ်တာလေထိုင်ထားတဲ့ထိုင်တော့မှမဖြတ်ချင်လောက်အောင်တကားတဲ့ထူးထူးကဲကဲကောင်းနေတာလေပေါ့ဓမ္မအဲဒီလိုယောဂီများဆိုလို့ဖြက်ကလေးဖြက်ကလေးမျက်စိကပုံမထွက်သွားတာပေါ့မျက်စိကပုံမထွက်သွားတော့ ခဏခဏပဲမိတ်နေရတော့ငါမထူပါဘူးဆိုပြီးတော့ကြောင်တော်ကြီးကလည်းမျက်စိဖွင့်ပြီးတော့ဒီမှာကြည့်ပြီးအားထုတ်နေရတာဒါလည်းရှိသေးတယ်ဒီမှာလက်ထူးကြတယ်ဒီမှာပိတ်လို့ကိုမရလို့ကိုပိတ်ပြန်လို့ရှိရင်လည်းခဏခဏပြန်ပွင့်နေတော့အဲဒီလိုဆိုမထူတော့ပါဘူးဆိုပြီးတော့မျက်စိဖွင့်ရတာကြီးမှန်နေရတာရှိတယ်သိထူတာဒီမှာဘုရားမြတ်စွာဘုရားအဲတပ်ပိဋကညာရတမညာနဲ့တပ်ပိဋကညာတော့ရရှိတော်မူပြီးတော့မူပြီးတဲ့နောက်ပါမှာတတ္တတတ္တာဟဆိုတာခုနှစ်ခုနှစ်လိ အဲ့ဒီ9ရက်9နေ့ထဲမှာအဲအရတ္တပညာနဲ့တပ္ပိဋ္ဌဉာဏ်တော်ရရှိရာပလင်တော်ကိုတဲ့မမိတ်တော့မျက်စီတို့ဖြင့်မျက်စီတော်တို့ဖြင့်စိမ့်စိမ့်စူးစိုက်စိုက်ကြည်တော်မူတယ်ဆိုတော့ခုနှစ်လုံးလုံးခုနှစ်လုံးလုံးကမြတ်စွာဘုရားမြတ်တော်မူခါဘူးမြတ်တော်မူခါဘူးမြတ်တော်မူခါဘယ်နဲ့ကြည်နေတာခက်ချီရသားနဲ့အောင့်ထားတာမဟုတ်ဘူးသူ့ဘာသူအလိုလိုကိုပဲမျက်ခုံကလှုပ်ရှားလို့မရဘူးသူ့ပြချာချာဖြစ်နေတာ ဘာဖြစ်လို့ဒီလိုဖြစ်ရသလဲဆိုတော့ဓမ္မပိဝိဖာရဝတိနပတာရဝိဘာဝနိစ္စလဒလတာယတဲ့ဒီလိုဆိုထားတယ်ဓမ္မပိဝိဖာရဆိုတာတရားပီတိတွေကပြန့်နှံ့တယ်ဒီကုလုံးပြန့်နှံ့တယ်ကိုစိတ်ပရမဆုံးပြန့်နှံ့တာဟောစိတ်ကနေပြီးတော့ဒါကလည်းဒီကုလုံးပြန့်နှံ့သွားတာအဲ့တော့ပီတိကြောင့်ဖြစ်တဲ့ယုတ်တရားလည်းပဲထူးထူးခြားခြားကြီးပေါ့ဖြစ်လာတာပဲဒီမှာဓာညာလိုက်တယ်လို့ပြောတယ်ထူးခြားခြားဖြစ်လာတာ သမပိဝိဖာရဆိုတော့ဒီလိုခါတဲ့တရားပြီးပြီးပြန်လာတယ်မြတ်စွာဘုရားမှာဆိုလို့ရှိရင်လေးမဲ့လေးဖို့ဒီခါတဲ့တန်းပြီးတော့ရသွားတာအဲလေးမဲ့လေးဖို့ရတန်းပြီးတော့ရသွားတယ်ဆိုတော့ဓမ္မဓမ္မမှာဆိုလို့ရှိရင်ထူးထူးခြားခြားကြည့်ပဲပိဋိတွေအကြီးကျယ်ဖြစ်တာပဲပိဋိအရှိန်ကဘယ်လောက်ကြီးသလဲဆိုတာကြည့်ပေါ့အခုခေါင်းကြီးတို့ယောဂီတွေတရားတွေလေးရှိလာပြီဆိုလို့ရှိရင်ပိဋိအရှိန်ကဘယ်လောက်ကြီးသလဲဆိုတာကြည့်တော်တော်နဲ့မပြေဘူးရင်နဲ့ကိုယ်လည်းကိုယ်လည်းရှိပြီးတော့တော်တော်နဲ့မပြောက်ဘူးအဲ့တော့တရားတို့လို့နည်းနည်းကောင်းလာရင်ပဲ ပိဋိရဲ့ရှိန်ဟာဒီလောက်တောင်ကြီးနေသေးတယ်ဆိုရင်မြတ်စွာဘုရားမှာလေးမဲ့လေးကိုတခါတည်းတန်းပြီးတော့ရသွားတာဖြစ်တော့ဝိပဿနာအခိုက်ကပိဋိအရှိန်လည်းပါတယ်မဲ့လေးစဉ်ဖူလေးစဉ်အစစ်စဉ်ရသွားတဲ့ပိဋိအရှိန်တွေလည်းပါတယ်ဆိုတော့ဘလောက်ကြီးကျယ်မလဲဆိုတော့ကြည့်ပေါ့အဲ့ဒီရထားတဲ့တရားပီတိနဲ့ပြန့်နှံ့ပြီးတော့နေတယ်တဲ့ပြန့်နှံ့ပြီးတော့နေတော့ဓမ္မပတာရဝိဘာဝနိစ္စလဒလကာယပြည်လင်မှုကိုပေါ်ပြတယ်မျက်ခုံမျက်ခုံ မျက်ခုံကသူကဟိုကလကာများလို့ပေါ့လေအကြည်ဓာတ်ကိုပိတ်လိုက်လို့ရှိရင်သူကမမြင်ရတော့ဘူးကမမျက်ခုံဖွင့်လိုက်တဲ့အခါကျတော့အကြည်ဓာတ်ကဖြစ်ပေါ်လာတာဟုတ်ဒီတော့ဖြစ်တော့ဖြစ်ပေါ်လာတော့မြင်လာအကြည်ဓာတ်ကိုပေါ်ပြတဲ့ဖွင့်ပေးတဲ့မျက်ခွန်တဲ့နိစ္စလဒလဆိုတာပေါ့လေမျက်ခွန်လှုပ်လို့မရဘူးမျက်ခွန်တည်သွားတယ်ပေါ့မျက်တောင်တည်သွားတယ်ပေါ့တည်တယ်ဆိုတာတခါတည်းတည်သွားတာမဟုတ်လှုပ်လို့မရတာပါအဲ့လိုဖြစ်သွားတယ်တဲ့ ချက်ကလေးစုကပွင့်လာပွင့်လာပြီးတော့ပြန်ပြေးလို့မရတော့အဲ့လိုဖြစ်သွားတာတော့မှအဲ့တော့မြတ်စွာဘုရားမှာအနိမိတတတ္တဟာဆိုတာမမိတ်တော့မျက်စိကိုဖြင့်အရတ္တမဉာဏ်နဲ့သက္ကုတဉာဏ်တော်ရရှိရာပလင်တော်ကိုခုနှစ်လုံးလုံးကြည့်နေတယ်ဆိုတော့အချိန်ခံတဲ့အချိန်ခံဖြစ်တယ်မှာဒီခွန်ကြီးတို့ယောဂီတွေလည်းပဲဘလဝပီတိပေါ့လေဥပေက္ခပီတိတို့ခရဏပီတိတို့ပေါ့လေအဲ့ဒီပီတိကြီးတွေဖြစ်လာတဲ့အခါမှာဆက်ကလေးဆက်ကလေးဆိုသူကကြွတ်တယ်နေရတယ်ကုံကြောက်ကုံကြောက်ဖြစ်တယ်ဖြစ်သွားတာလေအများကြီးပါပဲပီတိတွေကအဲ့တော့ထိုင်ထားတဲ့ထိုင်ထိုင်တော့မှဖြစ်ချင်တော့ကောင်းနေရတယ် အဲ့ဒါလေးဒီကနေ့ဘလောကပီတိထူးကြဲကြဲဖြစ်လာတယ်ထူးကြတယ်အမှန်ထူးကြတာပါလေကနေ့အဲ့ဒီကကြလို့ရှိရင်ခုနအာယုနဲ့အဲခုနဘလောကပီတိဘလောကပီတိတွေကဘယ်လိုကြောင့်ဖြစ်တယ်လဲဆိုတော့သမာဓိကသမာဓိကြောင့်ဖြစ်တာတဲ့သိရသိရအောင်လေးဟိုမှာအချိန်နဲ့အချိန်နဲ့ဒါစက်ကစက်ကစိုက်စိုက်စိုက်စိုက်ကြာနေတယ်သမာဓိအချိန်နဲ့ဖြစ်တာနှစ်ထူးကြလာတယ်အဲ့ဒီကကြရင်တော့ဒုတိယဇံဖြစ်လာတယ်ဒီလိုအဆိုရှိပါတယ်ဒုတိယဇံဒုတိယဇံ ဒုတိယဇာန်ကဥရိယဗျာအညာအနုပိုင်းမှာသူကသင်ရှားတတ်တယ်ကွာအလျော်ပฏิပတ်တတ်ပြီးစာရည်တရားရတာတွေတော့အထူးကျဲတွေ့တဲ့ခါမျိုးမှာသင်ရှားတတ်တယ်ကွာအဲဒီကကြတော့ယောဂီကတရားရင်းရတာသင်ရလောက်အဲ့ဒါကြီးစွဲနေတယ်တတိယတင်းကြီးနေတယ်ဒါကြီးစွဲနေတယ်ဆန္ဒရာလေးတွေဒါလေးတွေစွဲနေတတ်တယ်အဲစွဲနေပြီဆိုလို့ရှိရင်မတွေ့ဘူးအဲ့ဒါလည်းပဲဒါအတွေ့အထက်ရတဲ့အတွေ့အကြုံတွေခေါ်ပါတယ်ကဲအဲ့ဒါလေးဆိုအောင်နော်ဒုတိယစာအကြောင်းပါလိမ့်မယ် နှစ်သိချမ်းသာသူဆိုင်တာတဲ့တုတ်ချာတုဇံမီတဲ့နှစ်သိဒီစိတ်နဲ့ပီတိချမ်းသာတဲ့ဒုက္ခသူဆိုင်တဲ့ဧကဂရာဘောလို့ဆိုတော့ဇိုင်းက၃ပါးနဲ့ပြည့်စုံတဲ့ဒုတိယဇံဘောလို့ဒုတိယပြရားကအနုဘိုက်ပါပါလိမ့်မယ်ဖြစ်တတ်ပါလေဒါကျဆိုရမယ်နှစ်သိချမ်းသာသူဆိုင်တာသုံးချာတုဇံမီ နှစ်သိမ့်ချမ်းသာသိဆိုင်တာသုံးချတိကံမီနှစ်သိမ့်ချမ်းသာသိဆိုင်တာသုံးချတိကံမီ လေးကိုသဘောကျနေလို့ရှိရင်ဒါအထက်ရက်ပြီတဲ့အဲ့ဒါမှအဲအထက်မရက်အောင်ဘောနော်နိကံတိပေါ့နိကံတိတာယာတာယာတတ်မဲ့လက်ွက်တဲ့အမြင်ရှိအောင်လို့နှိမ့်သိမ့်လို့ရှိရင်နှိမ့်သိမ့်လို့ချမ်းသာလို့ရှိရင်ချမ်းသာတယ်ငြိမ်လို့ရှိရင်လည်းငြိမ်တယ်ဘာမှမဟုတ်အောင်တော့မှကောင်းကြီးကောင်းနေကောင်းနေမှရတာဒီမှာအဲ့တော့ပေါ်တဲ့တဲမှာမပါဘူးဆိုလို့ရှိရင်အမေဒါလေးကောင်းလာဆိုပြီးတော့ရုပ်ကြီးတာယာသွားတာယာသွားရင်တော့ရက်သွားပြီ10မိနစ်လောက်ဒီမှာတာယာပြီးတော့နှိမ့်နေလို့ရှိရင်10မိနစ်စာပြက်နေတာ 9မိနစ်လောက်တာယာနေ9မိနစ်စာအတွက်ပြည့်နေတာပဲအဲခကြီးသွားတဲ့ပုဂ္ဂိုလ်ဟာကုလမှာဒီကောင်းကောင်းဒီကျမ်းကြီးဒီကလည်းကောင်းကောင်းဒီကလည်းကြီးကြီးလေးဆိုတော့ဝင်အနာကိုများနေလို့ရှိရင်တော့ဒါပြီးမတင်ဘူးလို့ပဲပြီးမတင်တော့ဘူးခကြီးမတင်ရုံနဲ့ကိစ္စမရှိဘူးอืมအန္တရာယ်တွေတွေ့လို့ရှိရင်ကိစ္စရှိပြီပေါ့အန္တရာယ်တွေရှိတာတွေ့ရတယ်ကတော့အန္တရာယ်တွေကပါတယ်ဆက်အာမဆုံးလို့ရှိရင်တရားသိမရဘူးပေါ့ဒါလေးကိုကိုကထင်ကြီးပြီးတော့တရားသိလို့ထင်မှပြီးတော့အတိမာနာတွေကျွဲပြီးဆိုလို့ရှိရင်လည်းဒါလည်းအန္တရာယ်ပဲဖြစ်တတ်တယ်လို့အန္တရာယ်တွေဝင်တတ်တယ် မာနတွေလည်းကြီးသွားတတ်တဲ့အောင်မွေးငါတရားတရားဟုတ်ပါလားတကယ်ကြပါလားဆိုပြီးတော့ငါလိုအခြားယောဂီပုဂ္ဂိုလ်တွေလည်းတွေ့မှတွေ့ရလားဆိုပြီးတော့တရားချင်းရှင်ပြီးတော့လည်းမာနတွေတက်တတ်တယ်တရားကြနေတဲ့ကမ္ဘာဆရာကြီးကမှငါလိုတွေ့မှကောင်းရင်လားဆိုပြီးတော့ဆရာတော်မှတော်ပြီးတော့ထောက်ကြည့်လိုက်ပြီးတော့ဒီလိုလုပ်တတ်တယ်ဆိုတာတရားမှန်တက်တတ်တယ်ဆိုတာအန္တရာယ်တွေတော့မှတ်ရတယ်ဒါဒီမှတ်ဘူးဆိုလို့ရှိရင်ရက်တယ်အန္တရာယ်လည်းဖြစ်တတ်တယ်ကွာညာညာညာညာဒီဌာနကခွာရတယ်ဘေးရမကင်းဘူးဆိုလို့ရှိရင်တော့တာယာဆရာပြည့်ပြီမလို့လမ်းဆုံးပါနဲ့ရောက်သေးဘူးဆိုရင်ညာညာခွာမှ လွတ်မကင်းတဲ့အနေနဲ့ဝလိဒီအောက်သွားရင်းကရောက်သွားတော့ကိစ္စမရှိဘူးပေါ့ဒါတွေကသွားရင်းရောက်တတ်ပါတယ်ကွာနှစ်သိမ့်တဲ့သဘောတွေချမ်းသာတဲ့သဘောတွေကြီးနေတဲ့သဘောတွေကောင်းတဲ့သဘောတွေကဒါသွားရင်းရောက်တတ်တယ်ဒါတွေ့ကိုတွေ့ရမှာပဲဒီစကားကတော့မတွေ့ရမနေသွားရင်းရောက်သွားသွားရင်းရောက်သွားတဲ့ဟာတော့ကိုယ်ကဘယ်လို့မဖြစ်ဘူးသူ့ကိုตายရတဲ့သဘောအဲ့ဒါတောင်မရှိအောင်ကြိုးစားဖြစ်လာရင်သူ့ပဲရမယ်အဲမပယ်မိပဲနဲ့ဒါตายရနေပြီဆိုလို့ရှိရင်အထက်ရသည်တကယ်ဆိုရမယ် ရှုမှတ်ကောင်းစေသာယာဆွဲထက်ရနေသည်ရှုမှတ်ကောင်းစေသာယာဆွဲထက်ရနေသည် တော်တဆตายာမိလို့ရှိဘာလို့ရမလဲตายာပဲဖြာတဲ့အဲဒီဟာတွေตายာตายာတဲ့ဟာတွေရှိမှပြီးတော့ပဲပါတဲ့ตายာတဲ့ตายာတဲ့ตายာတဲ့မပြောက်ဘူးခင်ဗျဒါလေအမြင့်ပြုတ်သွားမှပေါ့တယ်မှာသဘောဝဇ္ဇသတိမရဘူးဘောဇ္ဇသတိမလို့ရှိရင်ဟိုစူးစူးတဲ့ခါမှာဘောဇ္ဇသတိမထားလို့ရှိရင်စူးရထဲထဲကျိုးကြနေလို့ရှိရင်ဒါလည်းပဲမြင်းမြင်းမြင်းနဲ့ခါရတာပဲအကုန်လုံးတစ်ခါတည်းကိုစူးကိုဖော်ထုတ်ပလိုက်မှတယ်မှာကြောက်တော့တစ်ခါတည်းမှမှာခင်ဗျဒါရပေပြတ်တယ် ကျင်းသွားပြီဆိုလို့ရှိရင်ပေါ်လာပြီးဆက်မှာပါတယ်ဆက်မှာလို့ရှိရင်ဒီစခန်းကထွက်ပြီဆိုလို့ရှိရင်ဒါအထက်မရဘူးပေါ့မြတ်စွာဘုရားဆုံးဆုံးမရတည်သွားပြီပေါ့ဒီတွင်ပြီပေါ့ဆိုရမယ်တာယာပဲပြပေါ်တိုင်းမှာမရတုတ်တဲ့စီတာယာပဲပြပေါ်တိုင်းမှာမရတုတ်တဲ့စီဟုတ် စတိမိတ်တာပဲတော်ရအောင်လို့နောက်မှကျမှတတိယဆံသုဒ္ဓဆံဟောဒီကလေးဆက်ပြီးတော့ပြောရတာလည်းမရှိဘူး